သာသနာတော်တက္ကရာ2555ခုနှစ်လူတော်ဟောကောဇာတက္ကရာ1383ခုနှစ်ဘုရုကေမန္တຫນွေလရာတိတကူလာခြင်းနေယနေ့ရှင်မေဝသာသနာရိပ်သာတို့ဓမ္မတာဝနာကုသိုလ်ဒုလာရောက်စီပူကြတဲ့ဓမ္မမာမက တရားလူလာကြတဲ့ယောဂီတော်စင်များကိုဘုန်းကြီးဓမ္မဒါနတရားလူပေးလူမှာကတော့ဓမ္မပရအထကထာမှာလာတဲ့ဇောတိကထေရဝတ္ထုကိုဘုန်းကြီးဒီနေ့ဓမ္မဒါနတရားလူပေးလူမှာမှာဇောတိကထေရဝတ္ထုဘာဝတ္ထုလဲလဲ သောတိကမထေရရဲ့အကြောင်းကိုဘုန်းကြီးဒီကနေ့ပြောပြမှာပါ။ဒါကြောင့်သောတိကမထေရရဲ့အကြောင်းကိုပြောလိုတာလေးဆိုရင်တော့သောတိကမထေရဟာမြတ်စွာဘုရားရှင်ဝိပဿနာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကိုသူဆုတောင်းနေတယ်သူဆုတောင်းနေတယ် ဝိပဿနာဆောဘုရားရှင်ကိုရောင်မြတ်ကြီးကိုသူဘာစုတွေတောင်းတယ်လေဆိုတော့သူ့ရဲ့ပစ္စည်းဝတ္ထုနဲ့စပ်ပြီးတော့သူ့ရဲ့ပစ္စည်းဝတ္ထုဟူသမျှဘယ်ပုဂ္ဂိုလ်မှသူမပေးဘဲနဲ့မယူနိုင်ပါစေမီးလည်းမဖြစ်စည်းနိုင်ပါစေနဲ့ရေလည်းမဖြစ်စည်းနိုင်ပါစေနဲ့ဆိုပြီးတော့သူဟာ ဝိပဿနာဆိုဘုရားထံတော်ပါမှာသူစုတောင်းနေတယ်ဣဇာအာဒိင်ကတဝမမသန္တကံဓပိကသုတ်တံမတ္တံပိမံအပိကဝိတဝံအနေကတတံပိရာဂနောဝသောရဝါကမိတုသမထာနာမမဟွန်တိ သတ္တမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကိုဝန်သိတော်ဟာယိုယိုသေးသေးရှိခိုးဥချ၍ဣဇာယနေ့ကိုအာရိကတဝအစာပြု၍မမတတကံငါ၏ဥစ္စာပစ္စည်းကိုတတိကသုတ်တံမတံပိမိမိမပေးဘဲနဲ့ဆံကြီးတမြင်များကိုတော်လင်မင်္ဂါကိုအဘိဘဝိတဝါနှိမ့်သက်ဖြစ်စည်း၍ အနေကတတာပိအယာမကမြာသီလီဖြစ်သောသာသနောဝမင်းအပေါင်းတို့သည်၎င်းဇောရာဝါခိုးသူတို့သည်၎င်းဂဏိတုံယူခြင်းကသမထနာမှသွန်းနိုင်ခြင်းမြည်သည်မဟောတိမဖြစ်စေကုန်တည်းငါမပြီးသေးနဲ့ငါရဲ့ပစ္စည်းဥထုကိုစံကြည်တမြင်မြတောင်မှ မင်းနေအရာမကတော့မင်းနေအထောင်မကတော့မင်းနေငါပစ္စည်းကိုမယူပါမယူနိုင်ပါစေတည်းငါပစ္စည်းကိုငါမပြီးပဲနဲ့ဘယ်တခိုးမှမခိုးနိုင်ပါစေတည်းထေကိနာပိမိတိလီမမတန်တကံငါဤဥစ္စာကိုငါဤဥစ္စာကိုမာတရှေတုမလောင်ပါစေတည်းဝရကေနပိယေတိလီမဝုရှတုတိမမျောပါစေတည်း ဣတိပတ္တနံဤသို့သောဆူတောင်းခြင်းကိုအကာတိပြု၏သူဟာဝိတ္တတိမြတ်စွာဘုရားရှင်ကိုရောမြတ်ကြီးရဲ့ထံတော်မှာအဲဒီဆူတောင်းကိုတောင်းနေတာဒီဆူတောင်းဟာလေမြတ်စွာဘုရားရှင်ကိုတော်တိုင်ပြီးခဲ့တာမိပြီးခဲ့တာဘုန်းကြီးမလက်ကအကြောင်းလေးနဲ့သတ်ပြီးတော့ဒါလေးကိုဒီနေ့ဟောလို့ရဆန္ဒဖြစ်တာ။ မနေ့ကဘုန်းကြီးတို့ကုရှင်မင်းဝန်သာသနာရေးတာရဲ့သာသနာပြုမိခင်ကြီးဖြစ်တဲ့မေတော်ကြီးဖြစ်တဲ့ဒေါ်ကျင်မေကွယ်လွန်14နှစ်မြောက်အထိမ်းမှဖြစ်တဲ့မနေ့ကရသက်ပံအနေအားဖြင့်ဒီမေတော်ကြီးဒေါ်ကျင်မေကွယ်လွန်တဲ့နေ့ရောက်တိုင်းရောက်တိုင်းသူဆွမ်းလူတန်းနဲ့ဘုန်းကြီးကိုလည်းပဲဆွမ်းလူတန်းမှုအကျဉ်းချင်းမှားပေးခဲ့တယ်မှားထားခဲ့တယ်မှားထားခဲ့တဲ့အတိုင်းဘုန်းကြီးက သူကွယ်လွန်တဲ့နေ့ရောက်တိုင်းရောက်တိုင်းမပြတ်မကွယ်မိမိသက်ရှိခြင်းရှားရှိနေသည်မြတ်ဆောင်ရွက်ပေးနိုင်အောင်ဆိုပြီးတော့သူလူထမ်းထားတဲ့ဝတ္ထုပစ္စည်းတွေကိုသူ့ရဲ့သွမ်းပတိသားပင်အဖြစ်နဲ့ဘုန်းကြီးစိုက်ထူထားတယ်။ဘုန်းကြီးမရှိတဲ့နောက်ပိုင်းမှာလည်းပဲဒီရိတ်တာကြီးမှာသူတည်သွားနေမယ်လို့လည်းပဲသူ့အလှဟာအမြဲတမ်းသာသနာတည်ရွေ့ကြံနေရင်အောင်ဘုန်းကြီးဆောင်ရွက်ပေးတယ် ဘာကြောင့်လဲဆိုတော့သူကိုယ်၌ကသူတည်သွားလို့ရှိရင်သူပစ္စည်းတွေကိုသူအကုန်ယူသွားမယ်ဆိုတဲ့အတိုင်းတကယ်ကိုအကုန်ယူသွားတာသူပစ္စည်းတွေကိုသူအကုန်ယူသွားတာသာသနာအတွက်လှူသွားတာတကယ်တမ်းကျတော့ဒီပစ္စည်းဝတ္ထုတွေဆိုတာကရုပ်ဝတ္ထုပစ္စည်းတွေယူသွားလို့ရပါမလား မိမိယူနိုင်လေဆိုတာကဒါနသီလဘာဝနာဆိုတဲ့ကုသိုလ်ပဲမိမိအပံယူလို့ရတာဒါကြောင့်သူဟာသူ့ပန်ဆိုင်တဲ့ပစ္စည်းတွေကိုဒီတိုင်းထားခဲ့တာလားလှူဒန်းခဲ့တာလားဘာတစ်ခုမှမချမ်းခဲ့ဘူးအိမ်လည်းမချမ်းခဲ့ဘူးအတွင်းပစ္စည်းတွေလည်းဘာမှမချမ်းခဲ့ဘူးအကုန်လုံးကိုသာသနာအတွက်လှူဒန်းခဲ့ဒါဘုန်းကြီးမနေ့ကပြောခဲ့ပြီးသူ့လိုပဲဘုန်းကြီးရဲ့ဟိုမှာ အရှိဘက်မှာဆောက်ထားတဲ့သက္ကမဟာပိရိသူတော်မှာကျောင်းဆောင်ဆိုတဲ့အခုရဟန်းတော်များအမျိုးသားများနေတဲ့သုံးသက်ကျောင်းဆောင်ပါလေဓမ္မကြီးတော်မြတ်တွေဟာဘုန်းကြီးကိုသူ့ရဲ့တိုက်ရင်ကြီးလူတန်းထားခဲ့တာအဲ့ဒီလူတန်းထားခဲ့တာကိုအခုအားလုံးအဖွဲ့ကိုအပ်ပြီးတော့ရောင်းချပြီးတော့ဒီသုံးသက်ကျောင်းဆောင်ကြီးဆောင်လုပ်ထားတာ ဒါသာသနာအတွက်သူတို့ယူသွားတာတက္ကမကြီးတော်မြတ်လွယ်ဟာဘုန်းကြီးကိုရှောက်ပါတယ်သူကစာလဲတတ်ပါတယ်တက္ကမကြီးတော်မြတ်လွယ်ဟာစာတတ်တယ်တကယ်လည်းလည်းချက်ရက်တယ်မိဘများကလည်းပဲသူ့လက်ထက်မှာမှချမ်းသာတာမဟုတ်ဘူးမိဘများလက်ထက်ကဗမာနိုင်ငံမှာပထမဦးဆုံးလေရင်ကိုကိုပိုင်ဝယ်စည်းနိုင်တဲ့ပုဂ္ဂိုလ်ဖြစ်တယ်။တန်မြန်မာနိုင်ငံမှာလေရင်ကိုကိုပိုင်ဝယ်ပြီးပထမဦးဆုံးစည်းနိုင်တဲ့ အမြဲတမ်းချမ်းသာတဲ့ပုဂ္ဂိုလ်တွေဖြစ်ပါတယ်သူတို့ဟာဖြားပုံအဆင့်ငွယ်တွေဖြစ်ပါတယ်ဒီဓမ္မကြီးတော်များတွေဟာလည်းပဲဘုန်းကြီးကိုသူလျှောက်ထားပါတယ်သူဟာသောတိကတထေလို့သူတည်သွားရင်သူပစ္စည်းတွေဟာအကုန်ပျောက်သွားစီမယ်ဓမ္မကြီးကဘယ်လိုဖျောက်ခဲ့မှာတော့ဘုန်းကြီးကပြောတယ်တပည့်တော်လှူခဲ့မှာလေအကုန်လှူခဲ့မှာဒါပေမဲ့အဲ့ဒီဓမ္မကြီးတော်များတွေဟာ သူ့ဆန္ဒရှိတယ်လို့သူလုံမသွားနိုင်ပါဘူးသူလုံဖို့အစီအစဉ်တွေကုန်ရှိပါတယ်သို့တော့တည်ခြင်းကဥသွားတော့သူ့အစီအစဉ်တွေအားလုံးစီမံနိုင်ရဲ့လားစီမံနိုင်ရှာအောင်သူကတော့သူတည်သွားလို့ရှိရင်အားလုံးသူ့ရဲ့ပိုင်ဆိုင်သမျှတွေကိုအားလုံးသာသနာအတွက်လူရန်သွားမယ်လို့သူရည်ရွယ်ထားတာပါတကယ်လည်းပဲသူက စနစ်တကျလုပ်ဖို့အစီအစဉ်တွေရှိပါတယ်သို့တော့အသေးကဥသွားတဲ့ခက္ကနာကြတော့သူပစ္စည်းတွေကိုသူစီမံခံခွဲခြင်းမရလိုက်အဲ့ဒါကိုဘုန်းကြီးတို့နမူနာယူဖို့လိုအပ်ပါတယ်ခုလက်ရှိပစ္စည်းဥစ္စာတွေပေါ်များပြီးတော့သိပြည့်စုံချမ်းသာနေတဲ့ပုဂ္ဂိုလ်များဒီဝတ္ထုပစ္စည်းတွေကိုငါကွယ်လွန်လို့ရှိရင်ငါသားတွေအတွက်တမီးတွေအတွက်စသည်ဖြင့်ငါပြီးခဲ့မယ်ဆိုရင်လည်းအတိအလင်းရှင်းရှင်းလင်းလင်း သားသမီးတွေရံဖြစ်အောင်တော့လုပ်မထားခဲ့နဲ့တခါတည်းလုပ်ပေးထားခဲ့ဒီလိုမဟုတ်ဘူးကိုယ့်အတွက်အပါယူမယ်ဆိုရင်လည်းအသေးကမကူးခင်အလူကကူးအောင်နှင်းနှေးလားမြန်မြန်လားမြန်မြန်ဒီတော်များလွယ်လို့အလူကကူးမသွားပဲနဲ့အသေးကကူးသွားမှာဆိုတော့ဒကမကြီးတော်များလွယ်တာသူအရင်ဆုံးလျှောက်တာပါခွန်ကြီးကဒါပေမဲ့သူဆောင်ရွက်မသွားနိုင်ခဲ့ပါအဲသူဆောင်ရွက်မသွားနိုင်တာကိုအခုဒီမှာဒကမကြီးတို့ကျင်နေကြတော့သူကဆောင်ရွက်သွားတယ် သူ့အလိုသူ့အသေးမအိုးခင်သူဆောင်ရွက်သွားတယ်။နောက်တူကဒေါ်တင်းနုဒီဓမ္မကြီးဒေါ်တင်းနုဆိုတာတာမွေရတရား64လမ်းမှတ်တာ146လမ်း64လမ်းတော့ဘုန်းကြီးကလည်းမသိဘူး။အဲဒီဓမ္မကြီးလည်းပဲသူ့အိမ်ရှူတာရှူတာဘုန်းကြီးကတစ်ခေါက်ပဲရောက်တာမတော်ဘူးတမန်မတော်ဘုန်းကြီးတစ်ခေါက်ပဲရောက်တယ် အာဒီဆရာတော်ကသူ့ကိုဘာတွေလူးနေတာပဲဆိုပြီးတော့ခဏခဏတွားနေတဲ့ဘုန်းကြီးမဟုတ်ဘူးအဲ့ဒီအိမ်တစ်ခေါက်ပဲရောက်ဘူးလေအဲ့ဒီမှာတစ်ခေါက်လေးပဲရောက်ဘူးလေအဲ့ဒါကြောင့်မို့လမ်းလည်းမမှန်မိဘူးဘယ်လိုမှမမှန်ဘူးအိမ်နံပါတ်ဆိုတာဝေးကြီးအဲ့ဒါလေးပဲတွားလေးပဲဒီတိုင်းပဲဘုန်းကြီးစီကိုအချင်းချင်းလာပြီးတော့တူတန်းတဲ့အခါဘုန်းကြီးပြောတယ်အိမ်နေမြေတွေကိုဘုန်းကြီးနားမလဲဘူးနားမလဲလို့အလှခံရင်ဘူးလို့ပြောတယ် မရအောင်သူအရှင်ဘုရားကိုယုံကြည်ပါရင်အရှင်ဘုရားသာသနာအတွက်အရှင်ဘုရားဆောင်ရွက်မယ်ဆိုတာတပည့်တော်အကုန်လက်ခံပါဒါကြောင့်မို့အရှင်ဘုရားကိုလှူခြင်းလို့ပါခမားလှူခြင်းလည်းကျုပ်မလိုခြင်းဘူးဘုန်းကြီးပြောတာခမားလှူခြင်းလည်းကျုပ်မလိုခြင်းဘူးကျုပ်ခီးထွက်เสียရှိတယ်ဘုန်းကြီးထွက်သွားတာအခုလိုပဲဘုန်းကြီးမနေ့ကပြောသလိုပဲတလမိမိအတွက်တလထွက်သွားတာအဲသူကလည်းကြောင်းရောက်ပြီလားဆရာတော်ရောက်ပြီလားခဏခဏလာလာပြီးတော့ဒီလိုပဲ နောက်ဆုံးကြတော့ခဏခဏလာတော့သူလျှောက်ပါအရှင်ပြားတဲ့တပည့်တော်မကျမ်းမာတော့ဘူးတဲ့သူကပြောတယ်တပည့်တော်ကျမ်းမာရေးတွေသိမကောင်းတော့ဘူးတဲ့အဲဒီတော့အရှင်ပြားတပည့်တော်လှူဒန်းတာလေးကိုအလှူမြောက်အောင်အလှူခံပေးပါ သူတောင်းတော့မှမှနဲ့လျှောက်တော့မှအဲဒီကြတော့မှဘုန်းကြီးကသာသနာရေးဝန်ကြီးဌာနကိုဘုန်းကြီးကြောင်းကြားပါတယ်ဒီလိုဒီကြောင်းဆိုတာလေးကိုကြောင်းကြတော့မှသာသနာရေးဝန်ကြီးဌာနကဒီလိုစီမံဆောင်ရွက်ပါဒီလိုအလှူခံပါဆိုပြီးတော့ သူတို့အစီအမံနဲ့ဘုန်းကြီးကအဲ့ဒီကြမှာလူခံတာပါဘုန်းကြီးလို့မခံပါဘူးအဲ့ဒီဓမ္မကြီးကလည်းပဲဒီလိုပဲအဲ့လိုသူကအသေးကမအူးခင်အလှအူးအောင်သူဟာသူဆောင်ရွက်သွားနိုင်တယ်ဒါကြောင့်မို့မနဲ့ကဒီဓမ္မကြီးတို့ချင်းနေဟာသာသနာအတွက်သူ့ရဲ့မိဘရဲ့အမွေနှစ်တည်းအားလုံးပေါ့ဒီထဲမှာမိသားစုသူတို့အဖေရောအမေရောညီမ၃ယောက် အလုံး9ဦးရှိပါတယ်။အဲဒီမှာညီမတော့9ဦးမောက်မိဘရောဆိုရင်9ဦးရှိပါတယ်။ဘုန်းကြီးမမိပါဘူး။ဘုန်းကြီးမရောက်ခင်အချိန်လေးမှာပါ။မိဘနှစ်ပါးကသက်ရှိတင်ရှားရှိတော့ဒီသမီးတွေကိုအညီအမျှမိမိတို့အတွက်လည်းအညီအမျှရှိတဲ့အတွင်းပစ္စည်းတွေကိုအဲ့ဒီမှာခွဲဝေနေခွဲဝေတဲ့ခံမှလည်းဘယ်သူမှမယုံနိုင်ဘူး မဟာသီဆရာတော်ဘုရားကြီးကိုပဲယုံနေဆိုပြီးတော့မဟာသီဆရာတော်ဘုရားကြီးစီမှာအဲဒီမှာယရဏဒုတ်ကြီးနဲ့နာလို့ဆရာတော်ဘုရားကြီးကဘုန်းကြီးဒါတွေမလုပ်တတ်ပါဘူးဒီလုပ်တွေလည်းဘုန်းကြီးမလုပ်ပြရစေနဲ့မဟာသီဆရာတော်ဘုရားကြီးဘုန်းကြီးဒီလုပ်တွေလည်းမလုပ်ပြရစေနဲ့မလုပ်တတ်ပါဘူးအဲဒီမှာနာယကဆရာတော်ဖြစ်တဲ့ဥဇဝနာထံသွားဆိုပြီးတော့မဟာသီဆရာတော်ဘုရားကြီးညွှန်လိုက်တဲ့ဆရာတော်ဥဇဝနာထံသွား အဲ့ဒီဆရာတော်ဥဇဝနာဆရာရောက်တဲ့အခါကျတော့မှဆရာတော်ဥဇဝနာကကဲဒီလိုဆိုရင်ကဲသွားဆွမ်းစားကြောင်းမှာချင်းခွင်ရှိမယ်ချင်းခွင်သွားอยู่အဲ့ဒီမှာလက်ဝတ်ယရနာတွေပစ္စည်းတွေဒါဘုန်းကြီးကိုယ်တိုင်မျက်စိနဲ့မမြင်လဲရဘူးကိုယ်တိုင်ချိန်တွယ်ပေးရတဲ့ပုဂ္ဂိုလ်ကပြောပြလို့အဲ့ဒီမှာဒီမိသားစု၅ဦးသမီး၃ယောက်နဲ့မိဘ၂ပါးနဲ့၅ဦး၅ပုံပုံမယ်ဆိုပြီးတော့ အဲ့ဒီမှာငါးကိုပုံပြီးဆရာတော်ဖျားကြီးကအဲ့ဒီဆရာတော်ဥဒဝနဆရာတော်ကြီးကချိန်ဝင်နဲ့ချိန်ခိုင်းတာချိန်ဝင်နဲ့ချိန်ချိန်ပြီးတော့မှတပုံးစီတပုံးစီကဲဟောတာကသမီးကြီးဆုံးဘသူဒါကဘသူဒါကဘသူသမီးတွေကျန်တဲ့ဟာကြမှာအဖေနဲ့အမေကယူမယ်ဆိုပြီးအဖေနဲ့အမေအဲ့ဒီလိုချိန်ဝင်နဲ့ကိုယရနာပစ္စည်းတွေကိုချိန်ပြီးတော့ခွဲဝေပြီးတော့တထုပ်စီတထုပ်စီကိုယ်ပိုင်ပေးတယ်လို့ဘုန်းကြီးကြားဘူးပါတယ် အဲဒီလိုပေးထားတဲ့ပစ္စည်းတွေကလည်းပဲနောက်ဆုံးအဖေအမေကလည်းကွယ်လွန်သွားတော့ဒီညီမတွေစီပဲကျန်ဟောညီမတော့ဟိုအမကြီးတယောက်ကလည်းကွယ်လွန်သွားနောက်ညီမတယောက်ကလည်းကွယ်လွန်သွားရောအလတ်ဖြစ်တဲ့ဒီဒကမာကြီးဒေါ်ကျင်မေထံမှာဒီပစ္စည်းတွေအကုန်ကျန်ရတာပစ္စည်းဥစ္စာဆိုတာလည်းပဲလူတိုင်းမှာလူရတာဘာဖြစ်မှလူရတာ ਨੇ တချို့ကမလှူတိုင်းလို့ပစ္စည်းတွေအထုတ်ကြီးလိုက်ပိုက်ထားပြီးနောက်ဆုံးဓာကြီးပြစ်သွားခဲ့ရမလှူတိုင်းဘူးစားလည်းမစားတိုင်းသုံးလည်းမသုံးတိုင်းဘူးအဲဒီဓမ္မကြီးတို့ကျင်မိကြတော့သူကဒီပစ္စည်းတွေဟာမိဘနှစ်ပါးရောအမှန်နဲ့ညင်မာရောဒီပစ္စည်းတွေဟာတပည့်တော်တို့မိဘများဟာမတန်မရှင်းနဲ့ရခဲ့တဲ့ပစ္စည်းမဟုတ်ဘူးတဲ့တန်တန်ရှင်းရှင်းနဲ့ရခဲ့တဲ့ပစ္စည်းတွေပါတဲ့ ဒါကြောင့်မို့မိဘများရောအမများရောညမများရောမရှိတော့တဲ့အတွက်ကြောင့်မို့တပည့်တော်ကိုတာဝန်ကြီးတစ်ခုအနေနဲ့ပေးထားခဲ့တယ်လို့ပဲတဲ့မင်းမယ်ကြည့်ပြီးတော့အကျိုးများရာများကြောင်းမင်းလှူရင့်လို့တာဝန်ကြီးပေးထားတယ်လို့ပဲဒါကြောင့်မို့တပည့်တော်ကဒီတာဝန်ကြီးကိုကြည်အောင်ဆောင်ရွက်နေတာပါတဲ့ဒါကြောင့်တပည့်တော်တို့မရှိရင်လည်းပဲအားလုံးဟာတပည့်တော်တို့နောက်ကိုပဲဒီပစ္စည်းတွေ အပါယူမယ်ဆိုပြီးတော့အကုန်လုံးအတွေ့ပစ္စည်းကြံရတဲ့ပစ္စည်းရောအိမ်တွေရောအကုန်သာသနာအတွက်လှူဒန်းထားခဲ့တယ်ဒါဘုန်းကြီးမနေ့ကပြောပြီးပြီအခုဒကမာကြီးလှူဒန်းထားတဲ့တိုက်အိမ်ကြီးဘုန်းကြီးတို့ရန်ကုန်မြို့ အလယ်မှာရှိပါတယ်15လမ်းထဲမှာသိကျင်ရင်လည်းသွားပြီးတော့အဲ့ဒီလမ်းကနေဖြတ်ပြီးလျှောက်သွားရွှေမန်းဝန်ပိုင်းအိမ်ဆိုပြီးတော့ရေးထားနိုင်တယ်အဲ့ဒီအိမ်မှာ အဲဒီမှာရွှေငုံကိုသာသနာရိပ်တာမှာစုတန်းထားပြီးမကျူးကျော်ရဆိုပြီးရေးထားလိမ့်မယ်အဲဒီအိမ်မှာအဲဒါချိန်ထားတာရှိတယ်အဲဒါသင်္ကန်းနဲ့လဲမယ်သုံးကံဖြစ်ပါလေအခန်းကသုံးကံဖြစ်ပါလေသုံးကံမှာအဲ့ဒီဒီကမာကြီးပိုင်တာကအဲ့ဒီတခန်းအဲတခန်းမှာအထက်သုံးတန်ဖြစ်ပါလေအဲ့ဒီလိုသုံးတန်အဲ့ဒီအိမ်ကြီးကိုဘုန်းကြီးကိုလူတန်းထားခဲ့တယ်ဘုန်းကြီးကဒီအိမ်ကြီးကိုဒီကနေ့တကြီးရွယ်အိုတွေကရုဏာလုပ်ငန်းပေါ့ ဒီလုပ်ငန်းကိုဆောင်ရွက်တဲ့နေရာမှာဒီအဖိုးဖွားတွေရဲ့စားဝတ်နေရေးကျန်းမာရေးအတွက်စောင့်ရှောက်နိုင်ဖို့အတွက်ဒီအိမ်ကြီးကိုရောင်းချပြီးတော့ဆွမ်းပရိသာပင်ဆိုင်နေပါဆိုင်မှာလေဘုန်းကြီးလေးသာကြီးကိုဆုပ်ကင်မထားဘူးဒီဒကမာကြီးကြီးကလှုပ်တယ်လို့လှူဒန်းသွားတာဘုန်းကြီးကိုအခု14နှစ်ရှိပြီအဲ့ဒီတိုက်အိမ်ကြီးကိုလမ်းလာပြီးငှားတယ်တလကိုဘယ်နှသိန်းပေးပါမယ်တလဘယ်နှသိန်းပေးပါဘုန်းကြီးမငှားပါဘူး ယူလည်းမယူခြင်းပါဘူးဒီရတဲ့ငွေလည်းဘုန်းကြီးမသုံးခြင်းပါဘာမှအငားမထားဘူးဒီတိုင်းထားလိုက်တယ်အခုလည်းဒီတိုင်းပိတ်ထားလိုက်တာအဲလူချင်းတဲ့ပုဂ္ဂိုလ်ရှိရင်တန်ရတန်ကြီးပြေးပြီးတော့ရလာတဲ့ဝတ္ထုကြီးငွေကိုဒီမေတော်ကြီးဒေါကျင်နေမိသားစုများရည်စူးပြီးတော့ပူပွားရိတ်တာအတွင်းဗာပရိသပင်ဆန်နဲ့ ဒီဆုံးတေတဲ့ဆိုင်သူလှူဒန်းမယ်ဒါဖို့ပွားတွေတပည့်လုံးချမ်းသာတော့ရောဘုန်းကြီးပြည့်စုံအောင်အဲဒါဒီဓမ္မကြီးတွေရဲ့မိမိပံပစ္စည်းတွေကိုတခါလေပြစ်မထားခဲ့ဘူးကျန်ရစ်တဲ့ပုဂ္ဂိုလ်တွေလည်းရံမဖြစ်စေခဲ့ဘူးအကုန်လုံးသူတို့အတွက်ပန်အောင်ယူသွားတာအဲလိုပန်အောင်ယူသွားတဲ့အတွက်အော်မြတ်စွာဘုရားသာသနာမှာလည်းပဲဒီလိုပစ္စည်းတွေကို ကိုချမ်းမထားခဲ့ခဲ့နဲ့ကိုလည်း ကွယ်လွန်သွားကိုလည်းသာသနာရောက်သွားရောအဲ့ဒီပစ္စည်းတွေဟာအကုန်လုံးအဲ့ဒီနေရာမှာအရာတောင်မချန်ရဘူးအကုန်ပြောက်သွားအဲ့ဒီအကြောင်းအရာကိုဘုန်းကြီးစဉ်းစားတဲ့အခါကျတော့ဒီမှာဇောတိကထေရဇောတိကမထေအကြောင်းကိုတွန်းတတိယဇောတိကမထေကသူ့ရဲ့အကြောင်းလေးကိုပြန်ပြီးတော့ဘုန်းကြီးတို့ကြည့်ရမယ်ဆိုရင်တခုသောဘဝမှာဗာရာဏသီကြီးမှာသူတို့ဟာညီနောင်နှစ်ယောက်ရှိကြညီကိုဘယ်နှယောက်လဲ သူတို့ကညီကိုနှစ်ယောက်ချမ်းသာကြွယ်ဝအထူးအားဖြင့်အင်မတန်ကြယ်ဝန်းတဲ့ကြံခင်းကြီးပိုင်ဆိုင်တယ်တဲ့။ဘာကိုပိုင်ဆိုင်တာလဲ။ကြံခင်းကြီးကြံခင်းကြီးဘုန်းကြီးမနစ်ကဒီမှာလာပြီးကြံရည်တိုက်တဲ့ပုဂ္ဂိုလ်ကိုဘုန်းကြီးအဲ့ဒီတုန်းကလည်းတတိယဟောသူဟာဒီဇောတိကတတိယကိုသူနည်းနည်းစိတ်သက်စိတ်အားချပုံရတယ်ဒီတကလာပြီးကြံရည်လေးလာတိုက်တယ်ဆိုတော့ဘုန်းကြီးတော်တတိယအဲ့ဒီမှာဒီဇောတိကတတိယ ညီတော်နှစ်ယောက်ညီဖြစ်တဲ့ပုဂ္ဂိုလ်ကကြံခင်းဘက်ကိုရောက်သွားတော့ကြံပင်နေရာလည်းပဲရင့်နေပြီဖြစ်တဲ့အတွက်ရောက်တော့ရောက်ခက်ကဲကြံနှချောင်းခုတ်မယ်ကြံနှချောင်းခုတ်ပြီးတော့အကုတ်တစ်ချောင်းမိမိအတွက်တစ်ချောင်းကြံနှချောင်းဒီတိုင်းခုတ်ယူလာခဲ့ရတာမဟုတ်ဘူးနော်ရှေ့ခေတ်ကကြံတွေကခုတ်ပြီးရင်အဲ့ဒီနေရာကနေအကြီးကြီးတစ်ခါလဲစိကျသွားတာတို့အဲ့ဒါကြောင့်မို့ထိတ်ကခုတ်ပြီးတဲ့နေရာကိုလည်းပြစ်ရတယ် ထိတ်ကဖြတ်လိုက်တယ်အရွက်တွေကိုဖြတ်လိုက်တဲ့နေရာကလည်းပိတ်ရတယ်။အဲဒီဟာကိုမပိတ်သေးနဲ့ဒီတိုင်းစိုက်ချလိုက်လို့ရှိရင်အရေးတွေဟာတစ်ပြည့်ပြည့်စီးကျသွားကျန်ခွန်လေးကျန်ရတဲ့အရေးတွေကုန်ဟောက်ကိုခုခက်လို့စိတ်ကြီးနဲ့ညှစ်နေကြရမလို့သူကထောင်လိုက်တာနဲ့အရေးတွေကထွက်ကြတယ်။အဲလိုဆိုတော့ထိတ်ကပိတ်ထားတယ်ပိတ်စည်းတာအဲဒီတော့ကျန်နှချောင်းစလုံးပိတ်စည်းပြီးတော့ထမ်းလာ။အဲဒီအချိန်မှာပြစ္ဆေကဗုဒ္ဓအရှင်မြတ်တပါးက နိရောဓဓမ္မပတ်မှာထားပြီးတော့ဘသူ့ကိုငါကယ်တင်ရမလဲကြည့်လိုက်တော့ဩသောတိကအလောင်းပါလားအဲ့ဒီမှာကျွမ်းလာကျွမ်းလာတဲ့ခါကျတော့သူကလည်းကျန်နှချောင်းထမ်းပြီးတော့ကျန်ရင်းကနေပြန်လာလမ်းတဝက်မှာသစ္စေကဗုဒ္ဓအရှင်မြတ်ကို တွေ့တဲ့ခါကျတော့အရှင်ဘုရားဒီနေရာလေးကိုကြွပါအောင်ဘုရားဆိုပြီးတော့သူ့ရဲ့ပန်လာတဲ့ခြုံတယ်လေးပခုံးပေါ်ကတင်လာတဲ့ပစိုးလေးပဲဖြစ်စီတပည့်ကလေးပဲဖြစ်စီပေါ့ အဲဒီမှာမြင့်တဲ့ကမုံလေးပေါ်မှာခင်းပြီးအဲဒီမှာရှင်ပြန်ကြွတော်မူပါဘုရားဆိုကြွတယ်အဲဒီမှာတချောင်းကိုအတန်ထားပြီးတော့မိမိအတွက်ဒါအကိုကြီးအတွက်တချောင်းကမိမိပိုင်တဲ့ဒီကြံကြောင်းလေးကိုငါမတော့တော့ငါမစုပ်တော့ဘူးကြံရင်မတော့တော့အဲဒီတော့ဒီမထင်တဲ့ကိုလှူမယ်ဆိုပြီးတော့မထင်တဲ့ထံကတပိတ်ကိုယူပြီးတော့ကြံရဲ့ထိတ်ကစီးထားတာလေးကိုဖြီးပြီးတော့တပိတ်ကြီးကိုဒီမှာကြံကြောင်းလေးစိုက်လိုက်တာအဲဒီမှာ ကြံကြောင်းထဲမှာရှိတဲ့အရေးတွေကတခါရင်စီးကျပြီးတော့တပိတ်အပြည့်ရသွားအဲ့ဒီတပိတ်ရအပြည့်ရတာလေးကိုအဲ့ဒီကြံရည်လေးကိုပိစိကဗုဒ္ဓအရှင်မြတ်ကိုကတ်တယ်ပိစိကဗုဒ္ဓအရှင်မြတ်ကလည်းပဲအကတ်ခံပြီးတပိတ်ကိုစောင်းပြီးတော့ဖုံးပေးလိုက်တယ်အဲ့ဒီမှာသူလက်အုပ်ချီမှုရှိခိုးပြီးကြီးညိုဝမ်းတာလိုက်တာမထင်ရသူလူတန်းနဲ့ကြံရည်လေးဖုံးပေးလိုက်အဲ့ဒါကြီးညိုတဲ့စိတ်တွေဖြစ်ပြီးတော့မထင်ရပြစ်မှပြစ်ကုန်ပါမလား ကဲဘာပဲဖြစ်ဖြစ်အခုအတွက်ပါလေကြံတယ်ဒါအခုအတွက်ကြီးမှန်းထားတာပဲတကယ်လို့အကိုကတန်ဖိုးလိုချင်ရင်လည်းငါတန်ဖိုးပေးမယ်ကြံချောင်းရင်တန်ဖိုးဘာရတန်ဖိုးလဲဒီဒီကြံတစ်ချောင်းရဲ့တန်ဖိုးကိုအကိုကလိုချင်တယ်ဆိုလည်းပေးမယ်ဒီလိုမှမဟုတ်ဘူးကုသိုလ်ရဲ့အဖို့ကိုလိုချင်တယ်ဆိုလည်းကုသိုလ်အဖို့ကိုပေးမယ်ဒီနှစ်ခုတိုက်တာယူတော့ငါဒါကိုယူလိုက်တော့မယ်ဆိုပြီးတော့အဲ့ဒီမှာရှင်ဘုရားတပိတ်လေးပြေးပါအောင်ပြတပိတ်ယူ စောတော့ကအကို့အတွက်ကြံကြောင်းလေးကိုလည်းပဲထိမှစီးထားတာလေးကိုဖြီးပြီးတော့အဲ့ဒီမှာတပိတ်ကိုဆက်ရိုက်တဲ့ကံကြတော့ကြံရည်တွေတခါတည်းတပိတ်ထဲကိုထွက်ကြအဲ့ဒီမှာတပိတ်ကြီးကိုအဲ့ဒီမှာကတ်လိုက်တဲ့အခါကျတော့မထေရဒီနေရာတွင်ပုံပိလိုတဲ့ဆန္ဒမရှိတာကိုတွေ့တဲ့အခါကျတော့မှအဲ့ဒီမှာဒီဇောတိကအလောင်းဖြစ်တဲ့အမြုတာကညီငယ်ဖြစ်တဲ့အမြုတာကနေပြီးတော့ရှ िख ိုးတယ်ထိုင်ပြီးရှ िख ိုးအဲ့ဒီမှာရှ िख ိုးတဲ့အခါကျတော့ဒီ စကားရှိခိုးနေတဲ့အချိန်မှာပဲပြည့်စုံကဗုဒ္ဓအရှင်မြတ်ဟာအဲ့ဒီတပိတ်ကိုပိုင်းပြီးတော့ခန္ဓာမှာတဲ့တောင်ပေါ်ကိုတခါလေးချွတ်သွားတယ်တကိုးနဲ့ချွတ်သွားပြီးတော့ဟိုမှာပြည့်စုံကဗုဒ္ဓအရှင်မြတ်900ကိုမိမိကိုတူတန်းလိုက်တဲ့ကြံရည်တပိတ်ကိုတခါလေးကတ်လိုက်တာအဲ့ဒီကြံရည်တပိတ်ကိုလွှဲပေးလိုက်တဲ့အခါအဲ့ဒီယဟန္တာအဲပြည့်စုံကဗုဒ္ဓ900အကုန်လုံးဒီကြံရည်ဖုံးပေးတော်မူကြတယ် အဲ့ဒါကိုသူဖူးတွေ့ရတယ်အဲ့ဒီဖူးတွေ့ရတဲ့အခါကျတော့မှတပည့်တော်ဟာဒီကြံရည်ကိုလှူရတဲ့အတွက်ကြောင့်တပည့်တော်ပိုင်ဆိုင်တဲ့ကြံရည်လှူရတဲ့အတွက်ကြောင့်တပည့်တော်လူချမ်းသာနတ်ချမ်းသာနိဗ္ဗာန်ချမ်းသာရပါရစေချမ်းသာဘယ်နှမျိုးတောင်းလိုက်တာလဲလူချမ်းသာလည်းရပါရစေနတ်ချမ်းသာလည်းရပါရစေနိဗ္ဗာန်ချမ်းသာလည်းရပါရစေဆုတောင်းလိုက်တယ်အဲလိုဆုတောင်းပြီးတော့ပြည့်စိတ်ထဲမှာဝမ်းမြောက်ဝမ်းသာဖြစ်ပြီးပြန်လာအခုစီရ အခုဒီရောက်တဲ့ကညီလေးမင်းပဲသွားနေတာလေကျွန်တော်ကြံခင်းသွားနေတာမင်းကွာကြံခင်းသွားခဲ့တာမှမင်းကြံလေးတစ်ချောင်းစာပြီးနှစ်ချောင်းစာပြီးမယူခဲ့ပဲကိုမခုတ်ခဲ့ဘူးကိုကြီးကျွန်တော်ခုတ်ခဲ့တယ်ခုတ်ခဲ့ရင်ပြမလဲဒီကျွန်တော်ပြောမယ်လမ်းမှာပိစိကဗုဒ္ဓအရှင်နဲ့တပါးတွေ့တယ်တွေ့တဲ့အတွက်ကြောင့်မို့ကျွန်တော်ပိစိကဗုဒ္ဓကိုလည်းကြီးညိုတာနဲ့ကျွန်တော်ရဲ့အတွက်ကိုကြံကို ကျွန်တော်ပြည့်စည်ကဗုဒ္ဓရှင်မြတ်ရဲ့တပိတ်ထဲလောင်းစုလိုက်တယ်အဲ့ဒီမှာပြည့်စည်ကဗုဒ္ဓရှင်မြတ်ကအဲ့ဒီနေရာမှာပဲဖုံးပေးတယ်ဒါနဲ့ကျွန်တော်သိချင်မှာအားမရဘူးဖြစ်တော့အခုအတွက်ယူလာတဲ့ကြံပိုင်းကိုတကယ်လို့အကိုကကြံဖို့ကိုလိုချင်တယ်ဆိုရင်လည်းကြံဖို့အဖို့ခပေးမယ်တကယ်လို့ကုသိုလ်ရဲ့အဖို့ခလိုချင်တယ်ဆိုရင်လည်းကုသိုလ်ရဲ့အဖို့ခကိုပဲပေးမယ်ကျွန်တော်ယူလိုက်မယ်ဆိုပြီးတော့တပိတ်ကိုတောင်းပြီးကျွန်တော်လှူလိုက်တယ်အဲ့လိုလှူလိုက်တော့ဘာလို့ဘယ်လိုဖုံးပေးနေဘယ်လိုလုပ်လဲအဲ့ဒီအချိန်မှာပဲအကိုရဲ့ ကြံရည်တပိတ်ကိုပိစိကဗုဒ္ဓအရှင်မြတ်ဟာတခါလေးကန္ဓမရဏတောင်ပေါ်မှာကျွတ်သွားတယ်တကူတော်နဲ့အဲ့ဒီရောက်တဲ့အခါကျတော့ဟိုမှာပိစိကဗုဒ္ဓအရှင်မြတ်900ကိုခွဲဝေပြီးတော့900သလုံးကိုဆက်ကလှူဒန်းနေအားလုံး900သလုံးဖုံးပြီးတော့မူတာကိုကျွန်ုပ်ဖူးတွေ့နေရတယ်ဆိုတော့အဲ့ဒီအချိန်မှာဟိုကနောင်တော်ဖြစ်တဲ့ပုဂ္ဂိုလ်ကတခါချက်သိမ်းမွေးနေနေတာပီတိတွေဖြစ်တယ် ကြည်စမ်းတော့ကိုယ်တိုင်ဆက်ကသဟတိကတော့လှူရတာမဟုတ်ဘူးညီကမိမိအတွက်ဝေဘုံကြာလေးကိုလှူလိုက်တာကိုဟိုမထင်တဲ့တွေဖုံးပေးတာကိုစိတ်ထဲမှာရှင်းနှက်ပြီးပီတိတွေဖြစ်ပြီးကြသိမွညင်းနေထားပြီးတော့အဲ့ဒီမှာလက်အုပ်ချီမိုးရှိခိုးပြီးတော့ဒီပစ္စေကဗုဒ္ဓအရှင်မြတ်များသိတဲ့တရားအသိဉာဏ်သူရပါရစေဆုတောင်းနေစုသုံးစုလားတစုတည်းလား သစ္စုတဲ့ပဲလူချမ်းသာလည်းစုမတောင်းဘူးနတ်ချမ်းသာလည်းစုမတောင်းဘူးနိဗ္ဗာန်စုတစ်ခုပဲတောင်းလိုက်တယ်ဒီအရှင်မြတ်များတွေ့တယ်ဒီအရှင်မြတ်များသိတယ်တရားသိရပြီဆိုပြီးတော့ဒါလည်းစုတောင်းလိုက်အဲ့ဒီလိုနဲ့သူတို့နှစ်ဦးဟာဒါနကောင်းမှုသီလကောင်းမှုနဲ့နေပြီးတော့ကွယ်လွန်သွားလူပြည်နတ်ပြည်စုံကြီးဆန်ကြီးနဲ့အဲ့ဒီမှာဖြစ်ပြီးတော့နောက်ဆုံးဝိပဿနာသောဘုရားလက်ထက်မှာချမ်းသာကြွယ်ဝတဲ့တထေမျိုးမှာသွားဖြစ်တယ်ဒါကုသိုလ်ကံတွေပါလို့လားမပါလို့လား ကဲမိမိရဲ့ဒါနကောင်းမှုတွေလူတန်းငယ်တဲ့ကုသိုလ်ကောင်းမှုတွေပါတော့ဒီဘဝရပြန်တော့လေဆင်းရဲတဲ့မိဘစီလားချမ်းသာတဲ့မိဘဆန်လားဒီချမ်းသာတဲ့မိဘဆန်အခုဘုန်းကြီးတို့မောင်ကြောင်းသားတို့ဒီမှာကျောင်းသူလေးတွေရောကျောင်းသားလေးတွေရောကိုယ့်ဟာကိုယ်ပြန်ပြီးသုံးသပ်ကြည့်ကိုယ့်ရဲ့မိဘပြည့်ပြည့်စုံစုံပြည့်ပြည့်စုံစုံတုံးနိုင်ဆွဲနိုင်လူနိုင်တန်းနိုင်တဲ့ဘဝကိုငါရောက်လာတာငါအတိတ်ကကုသိုလ်ကံပါလို့ဆိုတာကိုယ့်ဟာကိုယ်ဆုံးဖြတ် ကမ္မံတတ္တိဝိသေသတိမိမိပြုတဲ့ကံကမိမိကိုပို့လိုက်တာဒါကြောင့်မို့ဒီမလွတ်မတန်းခဲ့တဲ့ပုဂ္ဂိုလ်ကိုဆင်းရဲတဲ့မိသားစုတွေပို့လိုက်တာကံကပို့လိုက်တာဘယ်သူမှပို့တာမဟုတ်ဘူးမိမိပြုတဲ့ကံကလှူတဲ့တန်းခဲ့တဲ့ကုသိုလ်ရှင်များကြတော့ချမ်းသာတဲ့မိဘထံမှာပို့လိုက်တာအဲဒီမှာမိမိပြုတဲ့ကံတွေကပို့ရတော့ချမ်းသာတဲ့မိဘထံရောက်အဲဒီလိုပဲညီကိုနှစ်ယောက်ပဲအကြီးဖြစ်တဲ့ပုဂ္ဂိုလ်အငယ်ဖြစ်တဲ့ပုဂ္ဂိုလ်နှစ်ယောက် အကြည့်ဖြစ်တဲ့ပုဂ္ဂိုလ်ရဲ့အမည်ကဘယ်သူလဲဆိုတော့သေနာအဲ့ဒီအချိန်မှာဝိပဿနာနဲ့ဆိုဘုရားလက်ထက်ဗန္ဓုပရိဗန္ဓုဝတိဆိုတဲ့နေပြည်တော်ကြီးပေါ့အဲ့ဒီဗန္ဓုမတိနေပြည်တော်ကြီးမှာအဲ့ဒီမှာအကြည့်ဖြစ်တဲ့ပုဂ္ဂိုလ်ကသေနာအငယ်ဖြစ်တဲ့ပုဂ္ဂိုလ်ကအပရာဇိတာလို့ညီကိုနှစ်ယောက်ဖြစ်ကြတယ်အဲ့လိုနဲ့ညီကိုနှစ်ယောက်ဟာအရွယ်ရောက်လာအရွယ်ရောက်လာတဲ့အခါကဏ္ဍကြတော့မြတ်စွာဘုရားထံမှာဗုဒ္ဓဘာသာဝင်ပြီးပေါ့သာသနာတော်ကိုကြီးညိုလာခဲ့တဲ့ပုဂ္ဂိုလ်တွေပြီးပြီး အဲ့ဒီမှာမြတ်စွာဘုရားထံရောက်တဲ့အခါကျတော့မြတ်စွာဘုရားရဲ့တရားပွဲကြီးနဲ့ကြုံတွေ့တဲ့အခါတရားနာအကိုပြည့်တဲ့သေနာမြတ်စွာဘုရားတရားတော်တွေနာပြီးတော့တရားသဘောတွေပေါက်ပြီးတော့သာသနာတော်ဝင်ရောက်လူတွေဆန္ဒတွေဖြစ်တာအဲလိုသာသနာတော်ဝင်ရောက်လူတွေဆန္ဒတွေဖြစ်တော့တရားပွဲပြီးတဲ့အခါတပည့်တော်ယဟန်ပြုလိုပါတယ်မြတ်စွာဘုရားထံလျှောက်တော့တင့်မှာခွင့်တောင်းရမယ့်ပုဂ္ဂိုလ်ရှိသလားလို့မေးတော့ရှိပါသေးတယ်တပည့်တော်မှာညီငယ်လေးတယောက်ရှိပါတယ် ဒီလိုဆိုရင်တင့်ညီထံမှာတင်ခွင့်သွားတောင်းကြီးဆိုတော့သွားခွင့်တောင်းတယ်ခွင့်တောင်းတဲ့အခါညီကမိဘလည်းမရှိတော့ဘူးဒီအကိုကြီးကအမိအရာအဖအရာမှာပဲဒီအကိုကြီးအကိုနေရတာဆိုတော့ညီလေးကဘလို့မှအကိုကြီးသာသနာတော်ဝင်ရောက်တာကိုသူခွင့်မပြုလို့ဘယ်လိုမှခွင့်မပြုလို့ပဲနဲ့အကိုကြီးကလည်းပဲဒီသာသနာတော်ကိုပဲသူဝင်ရောက်လို့တယ်ရှိတဲ့စည်းစိမ်ဥစ္စာတွေနဲ့ညီလေးနဲ့နေရတော့ အကိုကတော့ဘယ်လိုမှမနေနိုင်တော့ဘူးအကိုရဟန်းနဲ့ပြုကျင်တယ်အကိုကိုခွင့်ပြုပါကွာတောင်းပန်တာနဲ့ကဲဒီလိုဆိုရင်အကိုခွင့်ပြုတော့မယ်ဆိုပြီးတော့အဲ့မှာသာသနာတော်ဝင်ရောက်တဲ့ပွဲကြီးမှာခုနှစ်ရက်တိုင်တိုင်လူကြီးပေးတယ်ခုနှစ်ရက်တိုင်တိုင်ပါပေးတာနဲ့အလှပွဲကြီးပေးတာဝိပဿနာသောဘုရားထံမှာတော့ပြီးခုနှစ်ရက်တိုင်တိုင်အားလုံးဆွံ့ကျွေးပေးတတ်တယ်လည်းကျွေးမွေးလူတန်းအဲ့လိုအလူကြီးပေးပြီးတော့အဲ့ဒီမှာယဟန်ပြုပွဲကြီးကျင်းပတယ် အဲဒီလိုယဟန်ပွဲကြီးခုနှစ်ရက်တိုင်နဲ့လူပွဲကြီးပြီးတဲ့အခါကျတော့သေနဒီတထေတာအကိုကြီးဖြစ်တဲ့သေနယဟန်တော်ဟာတရားတွေအားထုတ်တာမကြဘူးသူ့ရဲ့အတိတ်ကပါရမီကဆူတောင်းတာပါလာတယ်လေရှင်ပြည့်စေကဗုဒ္ဓရှင်မြတ်ကိုကြံရည်ဆူတန်းလိုက်ရတဲ့အခါသူဆူတောင်းတာအရှင်မြတ်တို့သိတဲ့တရားကိုလင်းလင်းမြန်မြန်သိကြရစေဆိုတဲ့ဆူတောင်းအဲ့ဒီဆူတောင်းကြောင့်အခုဝိပဿနာဆိုဗျာလက်ထက်ကြတော့အခုယဟန်ပြုတ်ပြီးမကြာမီမှာပင် တရားတွေအားထုတ်တဲ့အခါကျင့်နေတာအလောကုန်ကံယဟန္တာဖြစ်တယ်။ဘာဖြစ်သွားလဲ။တုစုတောင်ပြည်တာလားမပြည်တာလား။ချက်ချင်းကြီးပဲဘာမှနောက်ထပ်လူချမ်းသာနတ်ချမ်းသာတွေသူစုမတောင်းနဲ့။မတောင်းရတဲ့အတွက်ကြောင့်မို့ခုဒီမှာချက်ချင်းပဲမြတ်စွာဘုရားသာသနာတော်နဲ့တွေ့တယ်ယဟန်ပြုတယ်ယဟန်ပြုပြီးတော့တရားအားထုတ်တယ်ချက်ချင်းယဟန္တာဖြစ်သွားတယ်။အဲဒီမှာယဟန္တာဖြစ်သွားပြီးတဲ့အခါကျတော့ညီဖြစ်တဲ့ပုဂ္ဂိုလ်ကအပ္ပရာဇိတတထေက အဲဒီမှာလောင်တော်ဖြစ်တဲ့ယဟန်တော်ကြီးကိုရှင်ပြန်ရှင်ပြန်လို့တပည့်တော်သာသနာနဲ့မဝင်နိုင်သေးဘူးဗျာဒီတပည့်တော်လူပေါင်းလူလောကလူဘဝမှာတပည့်တော်ချမ်းချမ်းသာသာပျော်ပျော်ပါးပါးကြီးနေခြင်းသေးတယ်တဲ့လူဘဝပျော်ပျော်ကြီးနေခြင်းသေးတယ်အဲဒီတော့ရှင်ဗျာဘာများအလိုအပ်ပါသလဲလူအပ်တာကိုတပည့်တော်လူပြရစီတပည့်တော်တော့သာသနာမဝင်နိုင်သေးဘူးဗျာ ဒီလိုဆိုရင်ကွာငါအတွက်တော့မလိုပါဘူးမြတ်စွာဘုရားအတွက်မြင်ခန္ဓာကုတီကြောင်းတိုက်ဆောက်တဲ့ဘာဆောက်ခိုင်းလဲဒီမြတ်စွာဘုရားတပင်းတော်မှုကြောင်းတိုက်ဆောက်ခိုင်းတဲ့ခန္ဓာကုတီကြောင်းတိုက်အဲအဲ့ဒီလိုဆိုတာနဲ့ပဲတကယ်ကိုသူ့ရဲ့နောင်တော်ဖြစ်တဲ့ရှင်ပေနထံကနေပြီးခွင့်ရတဲ့အခါကျတော့ကောင်းပြီဆိုတဲ့တစ်တည်းတခါတော့ဝယ်တန်ဖိုးကြီးတဲ့တစ်တည်းအကောင်းဆုံးဆိုတဲ့တစ်တည်းဝယ် ဝယ်ပြီးတော့မြတ်စွာဘုရားတရင်သုံးဖို့အတွက်ကြီးကျယ်ခမ်းနားတဲ့ကျောင်းတက်ကြီးဆောင်းလုပ်တာအဲဒီမှာကြီးကျယ်ခမ်းနားတဲ့ကျောင်းတက်ကြီးဆောင်းလုပ်ဆောင်းလုပ်ပြီးစည်းတဲ့အခါကဏ္ဍကြတော့လေယရနာတွေစီတာဒီကျောင်းကြီးတစ်ကျောင်းလုံးကိုယရနာတွေစီထားတာအဲဒီမှာတခါတည်းတကားပေါက်တွေရောတကားတိုင်းတွေရောနံရံတွေရောအားလုံးယရနာတွေစီချထားတာမြတ်စွာဘုရားတရင်သုံးမဲ့နေရာတွေဆိုတန်ဖိုးကြီးတွေဆိုတဲ့ယရနာတွေကုန်စီထားတာ ဘုရားရှင်သတင်းသုံးမဲ့နေရာတွေဟူသမျှအကုန်လုံးအဲလိုယရနာတွေတီးချဲပြီးတော့ထားတယ်ကျောင်းတက်ကြီးပြီးအဲ့ဒီမှာကျောင်းတက်ကြီးဆောင်းလုပ်နေတဲ့အချိန်မှာသူ့ရဲ့တူလေးတယောက်ရှိတယ်အဲ့ဒီသူ့တူကလည်းဒီကျောင်းတက်ကိုကြီးကြပ်ပြီးဆောင်းတာအဲ့ဒီသူ့တူရှိတဲ့ပုဂ္ဂိုလ်ကလည်းတရားတရားတွေဖြစ်ပြီးတော့အဲ့ဒီမှာဗာကြီးဖြစ်တဲ့ပုဂ္ဂိုလ်ကိုဗာကြီးကျွန်တော်လည်းပဲဒီဗာကြီးဆောက်တဲ့ကျောင်းထဲမှာကျွန်တော်လည်းကုသိုလ်ဝင်ရစီကျွန်တော်လည်းကုသိုလ်ပါဗျာ။ မင်းငါရဲမပါနဲ့ငါရဲမပါနဲ့ငါသတ်မှတ်လို့မင်းဆောက်ချင်ရင်ဟိုးပဲလမ်းမယ်အဲ့ဒီလမ်းဟိုကြောင်းကွင်းရဲ့တောင်လေးမှာအဲ့ဒီမှာမင်းဇေယျလေးတစ်ဆောင်ပေါ်ဆောင်ဇေယျဆောက်ခွင့်ပေးတာဒီကြောင်းလေးပါမကအောင်အဲဒီသူတူကလည်းဗလာတရားထက်ထက်တန်တန်နဲ့ဆောက်တာဘုရားရဲ့ကျောင်းကွင်းထဲမှာဇယတခါလေးမြတ်စွာဘုရားကြွလာတဲ့ကတရင်သုံးဖို့အောက်ကစိတ်ခံရုပ်လေးနဲ့တခါနဲ့စိတ်စိတ်ရုပ်ကြီးတွေခံပြီးတော့တခါတရင်သုံးဖို့ပလင်ဆိုရင်လည်းပလင်မို့ ရသော်ပြတရင်သုံးမိတ်ညောင်ဆောင်ဆိုရင်ညောင်ဆောင်မှုသူကစိတ်ရောက်ခံကြီးတယ်နဲ့သူနှစ်သက်တာတွေကိုဆောက်တာအဲနှစ်သက်တာတွေနဲ့လူရန်တာနောက်ဆုံးသူကလည်းကွယ်လွန်သွားတဲ့အခါမင်းတကတထေဆိုတာဘုန်းကြီးတို့မြတ်စွာဘုရားလက်ထက်ကတထေကြီးလေးဦးထဲမှာဒီတူပါမင်းတကတထေစိတ်ရုပ်တွေရွှေစိတ်ရုပ်တွေသူအကျိုးပေးတာအဲ့ဒါနဲ့အခုဒီမှာသောတိကတထေကဆောက်ပြီးတဲ့အခါကျတော့ကျောင်းဝင်းကြီးထဲမှာယရနာရီ ဒုစင်လောက်ထိအောင်မြုပ်အောင်ယရနာတွေပုံတာဘာတွေပုံတာလဲပေါ်လိုက်တယ်နော်ကြည်တယ်တခါလဲရှင်နဲ့စီဒုစီမြုပ်လောက်အောင်ကိုပဲအဲ့ဒီမှာယရနာတွေပုံတာအဲ့ဒါဘာလို့ပုံလဲဆိုရင်လူတိုင်းလူတိုင်းကြောင်းလာခြင်းစိတ်ပေါက်ပါကျောင်းရောက်လာတဲ့ပုဂ္ဂိုလ်ဟာဘယ်ပုဂ္ဂိုလ်မှလက်မဲ့ပြန်မတော်ရဘူးမယူခြင်းရင်လည်းအ ਨੇ ဆုံးဒီယရနာတွေကို လက်တဆုပ်ယူသွားပြီစီဘယ်လောက်ယူသွားရမလဲလက်တဆုပ်ချမ်းသာတဲ့ပုဂ္ဂိုလ်ဆိုလက်တဆုပ်ဆင်းရဲတဲ့ပုဂ္ဂိုလ်ဆိုရင်လက်နှစ်ဆုပ်ဒါပေမဲ့ခပိုင်းနဲ့မထည့်စီနဲ့မှားတာပဲအကျိုးကခပိုင်းနဲ့ထည့်မှာခပိုင်းနဲ့မထည့်စီနဲ့တဲ့အိတ်နဲ့မထည့်စီနဲ့တဲ့အခုခေတ်ကမလွယ်ဘူးနော်တခါရင်အက္ကံမွဲသွားတာကြောင့်အိတ်ကပလတ်စတစ်အိတ်ကပါပြီးတာ အခုလိုယရနာတွေထပ်ပါလို့ကတော့ပလတ်စတစ်တင်မကဘူးဘာဤဒီပါလာမယ်မသိဘူးအဲဒီမှာအခုတခါလေအိတ်နဲ့မထည့်သေးနဲ့တဲ့ခပိုက်ခပုံနဲ့မှမထည့်သေးနဲ့လက်နဲ့ဆုပ်လက်နဲ့ဆုပ်နိုင်လို့ကတော့သူ့ဆုပ်နိုင်တဲ့လောက်ကိုလက်နဲ့ဆုပ်ဆင်းရဲတဲ့ပုဂ္ဂိုလ်ဆိုရင်လက်နဲ့ပဲကျွန်တော်ဆုပ်ယူသွားချမ်းသာတဲ့ပုဂ္ဂိုလ်ဆိုရင်လက်တစ်ဆုပ်ဆုပ်ယူသွားအဲဒီမှာယူသွားဆိုပြီးရသော်ဘုရားတရင်သုံးတဲ့ပလင်ရဲ့ရှေ့မှာ အမတအဖို့များစွာထိုက်တန်တဲ့တန်ဖိုးများစွာကြီးတဲ့ဗရမ ्या ကြီးတခါလေအဲ့ဒီထိတ်မှချထားလိုက်ဗရမ ्या ရဲ့အလင်းရောင်ကလည်းတခါလေနင့်ထိန်တဲ့မြတ်စွာဘုရားရဲ့တကိုယ်တော်ရောင်နဲ့ဗရမ ्या ရဲ့အရောင်နဲ့အဲ့ဒီကြောင်းတဲ့ကြီးထဲမှာဝင်းလင်းနေတာအခုလိုဘုန်းကြီးတို့နေစကြီးမောင်းမနေရဘူးအခုတော့ဒီဘုန်းကြီးကလည်းဘာရောင်မှမရှိတော့နေစမောင်းရတယ်အခုအဲ့ဒီမှာ ဟိုကဗရမယအယောင်နဲ့တခါလေမြတ်စွာဘုရားရဲ့တကုအယောင်နဲ့အဲ့ဒီမှာထားအဲ့ဒါကြီးကိုတော့ဘယ်သူမှမယူသေးဘူးဒီဗျာအများကြီးကအင်မတန်မှတန်ဖိုးကြီးမားတဲ့ဗရမယကြီးဖြစ်တော့ဟောဒီလောက်ကြီးမားတဲ့ဗရမယကြီးလည်းတူထားတယ်ဟဲ့မမြင်ဘူးတဲ့ပုဂ္ဂိုလ်လေးမြင်ရအောင်မြတ်စွာဘုရားကိုလည်းဖူးမြော်ရအောင်မြတ်စွာဘုရားရဲ့တရားတော်ကိုလည်းနာရအောင်ကျောင်းကြီးကလည်းအင်မတန်ကြီးကျယ်ခမ်းနားပြီးတော့ရတနာတွေစီထားတဲ့ကျောင်းတိုက်ကြီးဖြစ်တဲ့အတွက်ကြောင့်မို့ အထူးအဆဖြင့်နဲ့ကြီးညိုနိုင်အောင်လျောက်လာတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းလည်းဒီတိုင်းမဟုတ်ဘဲနဲ့အဲ့ဒီမှာဒီပရမညာတွေယရဏတွေတောက်တံပရမညာတွေကိုလက်တစ်ဆုပ်လက်နှစ်ဆုပ်ကုတ်ယူနိုင်တယ်ဆိုပြီးတော့ပြထားတယ်။အဲ့ဒါကြီးဒီလိုနဲ့ယူယူသွားလိုက်တာ၃ချိန်တိုင်တိုင်အဲ့ဒီယရဏတွေဖြစ်သေးတယ်။ဘယ်နှချိန်ဖြစ်သေးတယ်။ဒီပထမထည့်ထားတဲ့ယရဏတွေကုံသွားနောက်ဒုတိယအချိန်ဒုတိယအချိန်ကုံသွားနောက်တတိယအချိန်၃ချိန်တိုင်တိုင်ယရဏတွေပြည့်တယ် အဲ့ဒီတည်းမှာလည်းပဲတစ်ခါတည်းတချို့ကချောင်းသမားသိပြီးတော့ဒါမျိုးကမှလိုချင်တဲ့ပုဂ္ဂိုလ်တချီတဲ့နဲ့အပွားကြံနေတဲ့ပုဂ္ဂိုလ်ကလည်းရှိသေးတာဟာဒီလောက်လည်းအားမရနိုင်ဘူးလက်တဆုပ်လက်နှဆုပ်နဲ့တော့ဟိုမြတ်စွာဘုရားရဲ့ခြေရင်းသားကအနိကဆုံးဖြစ်တဲ့နေရာကဗရမယာကြီးရနိုင်ရင်တော့တသက်တော့ပြီးပြီအဲ့လိုပုဂ္ဂိုလ်ကလည်းရှိတာဆိုတော့အဲ့ဒီမှာအခါတမန်မှာတော့မိစ္ဆာဒိဋ္ဌိပုံနာတယောက်ကဘုရားကိုလည်းကြီးညိုတာမဟုတ်ပါဘူးမိစ္ဆာဒိဋ္ဌိပါသို့တော့ အမတန်တန်ဖိုးများစွာထိုက်တန်တဲ့ဗရမ ्या ကြီးရှိတယ်ဆိုတော့ဒီဗရမ ्या ကြီးကိုလည်းကြည့်ခြင်းနဲ့ရှင်းနိုင်ရင်အခြေအနေပေးရင်ဒီဗရမ ्या ကြီးအလစ်တော်အောင်သူကအဲဒီမှာအလစ်တော်အောင်ဆိုတော့အာသူကဝင်လာတဲ့ကိုကအဲ့လိုပုဂ္ဂိုလ်မျိုးကလေပြီးသားလေပြီးသားဒီလိုပုဂ္ဂိုလ်မျိုးကအကျန်သမားကအောင်မဲ့ဟိုလူနဲ့သိတာလို့လို့ဟိုလူပြုံးပြဒီလူနဲ့သိတာလို့လို့ဒီလူနှုတ်ဆက် အဲ့ဒီမှာအဲ့လိုပြုတ်ပြန်လိုက်လှုပ်ဆက်လိုက်နဲ့ရှေ့ရအောင်သွားပြီးတော့မြတ်စွာဘုရားအနိနာမှာတပိတော်ဘသူပါဘုရားအဲတပိတော်ကဘယ်လိုပါဘုရားတပိတော်ပါလို့ပါတယ်ဘုရားသူ့ရဲ့ဂုံသူ့ရဲ့ဘွယ်သူတွေဘာရင်ညာရင်အကုန်ဖော်ကျူးဖော်ကျူးပြီးတော့မြတ်စွာဘုရားရှင်းနာမှာထိုင်မယိုးသားဘူးဆိုတာတော့သိနေတယ်တထေးကြီးကလည်းအခုအပရာဇိတကျောင်းတရားကြီးကလည်းသိတယ်ဒီပုံသားကြီးဒီပရမညာကြီးနဲ့ယူကျင်လို့မြတ်စွာဘုရားနာကပ်နေသလား သူလက်စိတ်ထဲမှာဖြစ်နေတယ်သူဟာတဲ့ဒီဒီပရမညာကြီးကိုဒီပုံနာကြီးကအဲ့နားမှာမြတ်စွာဘုရားအနိနားမှာကပ်ပြီးဆိုတဲ့ကွာဒီပုဂ္ဂိုလ်ဟာဒီပရမညာကိုခိုးဖို့ကြံတာရှင်နေဆိုပြီးတော့အဲ့မှာနေ့တိုင်းနေ့တိုင်းနဲ့အခြားအချိန်တွေမှာတဲ့မြတ်စွာဘုရားဟောတဲ့တရားကိုသူကောင်းကောင်းနားနိုင်တယ်ဒီနေ့ကိုမနားနိုင်ဘူးတဲ့ဘာကြောင့်လဲစိတ်ထဲမှာစိုးရိမ်နေတာလားမစိုးရိမ်တာလား ကဲစိတ်ထဲမှာစိုးရိမ်စိတ်တစ်ခုခုဝင်နေပြီဆိုရင်တရားကိုဖြောင်းဖြောင်းနာလို့ရသေးလားကဲခုဘုန်းကြီးတို့ယောဂီများလည်းပြန်မဲ့သူကအိမ်ကကားမလားကြိုးပါမလားလာမလာပါမလားဒီနေ့လာမကြည့်ရင်ဘယ်လိုလုပ်မလဲတရားဟောနေပြီမဲ့တရားပေါ်မှာအာယုံရောက်ပါမလားမရောက်ဘူးဒါစိုးရိမ်နေတာအခုလည်းပဲဒီကျောင်းတက္ကသိုလ်အပ္ပရာဇိတတထေကြီးဟာပုံနာကြီးပေါ်မှာတန်တရားဖြစ်ပြီးစိုးရိမ်နေတာ စိုးရိမ်နေတဲ့အတွက်ကြောင့်မို့သူတရားကိုကောင်းကောင်းမနာနိုင်ဘူးသူစိုးရိမ်တဲ့အတိုင်းနဲ့ပုံသားကြီးကမြတ်စွာဘုရားထံမှာအခါတော့ဟိုလိုလျှောက်ဒီလိုလျှောက်သူ့ကိုယ်ယုံကြီးဟိုလိုဖြန့်ဒီလိုဖြန့်နဲ့ပြုတ်ဆိုအဲ့ဒီမှာပရမကြီးနှိုက်ပြီးတော့သူ့ကပုံညာထည့်သွားတော့သူ့ကပုံညာနဲ့ထည့်သွားရောအဲ့ဒီမှာထည့်သွားရောတရားကလည်းဟောနေတာခိုးဘက်ကရုပ်ပိဋကကလည်းတရားနာတဲ့ပုဂ္ဂိုလ်ပိဋကကလည်းနာနေတာဒီလောက် တန်ဖိုးကြီးမားတဲ့ဗရမယာကြီးနန်းမှာဒီပုံနာကြီးကန့်တာကိုဒီเจ้าတကတထေကြီးကသိနေလို့စိုးရိမ်နေတာ။ तू ကတော့အပြင်းစိုးရိမ်နေတာ။သိနေတယ်ဒီပုံနာကြီးဒီဟာကြီးခိုးရင်လို့ထင်နေဆိုတော့ထင်တဲ့အတိုင်းပုံနာကြီးကကိုယုံကြီးဟိုလိုလှုပ်ဒီလိုလှုပ်လှုပ်ပြီးတော့တခါလေဗရမယာကြီးနှက်ပြီးကပုံကြားနဲ့ညှက်ပြီးတော့တရားကိုကြော့ပြီးတော့တခါလေတုတ်ဆိုထွက်သွား။တရားပွဲမပြီးခင်အခုလည်းတရားပွဲမပြီးခင်ခြားပြန်ပြီးဆိုင်တော့ဖဏတ်တော့ပါပါအောင်။ အချို့ပုဂ္ဂိုလ်ကအဲ့ဒီပုံစံမျိုးလုပ်တာနော်အပုံစံကတခါလေလာတော့ကဟိုဟာလို့တရားလို့လို့နောက်လေးချလာနောက်ချဝင် နောက်ချဝင်ပြီးတော့ဟိုကောင်းတဲ့ဖဏတန်ဖိုးကြီးတဲ့ဖဏနာကတ်စော့ကတ်ချချွတ်ပြီးတော့တခါလေဒီမှာတရားနာရလို့လို့ဘာလို့နဲ့အာယုံစိုက်တာလို့နဲ့ကိုပေးရပုဂ္ဂိုလ်လေသူတို့လည်းပဲတခါလေနိုင်နေရောသူကတခါလေအသာလေးပြုတ်စုထွက်ပါအဲ့တန်ဖိုးကြီးတဲ့ဖဏစီးယူသွားတာပဲအဲ့လိုလူကအကျံသမားအဲ့လိုလုပ်သွားတာအခုလည်းပုံသားကြီးကအကျံသမားဆိုတော့ ဒီတိုင်းနဲ့တရားပွဲမပြီးခင်ဘယ်သူမှလည်းထပြောလို့မရတော့အဲဒီမှာစိတ်ထဲမပန်းတရားပြီးဆုံးအောင်လားနာပြီးရခါကြတော့မှအဲဒီမှာဒီမာရနေပြီးတော့စိတ်ထဲမှာသူ့ရဲ့စိတ်ထဲမှာအကြံစီဖြစ်တာအဲလိုသူ့ရဲ့စိတ်ထဲမှာဒီလိုဒီလိုဖြစ်နေတယ်ဗျာသူယူသွားတယ်အဲလိုယူသွားတဲ့အတွက်ကြောင့်မို့သူ့မှာအဲစိတ်ထဲမှာပေါ့လေအကြံစီတွေဖြစ်ပြီးတရားကိုတောင်မှတပြည့်တော့ဖြောင်းဖြောင်း နာလို့မရဘူးဗျာလို့ဒီလိုမြတ်စွာဘုရားလျှောက်တဲ့အခါကျတော့မှမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကအဲ့ဒီပုံနာရှိအဲ့ဒီဘုန်းကြီးတို့ရဲ့အပရာဇိတကျောင်းတကာတထေးကြီးကိုမြတ်စွာဘုရားကသင်ကတဲ့မိမိပိုင်ပစ္စည်းကိုဘယ်သူမှမယူနိုင်အောင်သင်မလုပ်တတ်ဘူးလားဘယ်လိုလုပ်ရမလဲဗျာမိမိပိုင်ပစ္စည်းကိုဘယ်သူမှယူလို့မရသေးခြင်းရင်မယူသေးခြင်းရင် သင်ကုသိုလ်ကောင်းမှုပြုပြီးတော့ဆူတောင်းလေဆူတောင်းထားရင်သင်ရဲ့ပစ္စည်းကို သင်မပေးတဲ့ဘသူမှယူလို့မရနိုင်ဘူးတဲ့အဲ့ဒီမှာသင်မပေးတဲ့ဘသူမှယူလို့မရနိုင်ဘူးဆိုတာကိုအဲ့ဒီကြတော့မှမြတ်စွာဘုရားကအမိန့်ရှိတာဒီလိုအမိန့်ရှိတဲ့အခါကြတော့မှအဲ့ဒီမှာဒီအပရာဇိတတတိယမြတ်စွာဘုရားရှင်ကိုရိုသေစွာရှိခိုးပြီးစောစောကပြောတဲ့ဆူတောင်းလေးကိုဆူတောင်းတာ တတ္တာရမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကိုဝန္တိတဝါရှိခိုး၍ဣဇာယနေ့ကိုအာဒိင်္ဂတဝါအစပြု၍မမတန်တကံမိမိပိုင်ဆိုင်တဲ့ပစ္စည်းဥစ္စာကိုဓာတိကသုတ္တမတံပိဆံကြီးတမြင်မျှတော်လေးပင်မင်္ဂကိုအဘိပဝိတဝါနှိပ်တဲ့ဖြစ်စီ၍အ ਨੇ ကတတပိအရာမကများသီလိဖြစ်ကုန်သော ကာသနောဝါမင်းတို့သည်၎င်းဇောရဝါခိုးသူတို့သည်၎င်းကဏိတုံယူခြင်းကတမန္တနာမစွမ်းနိုင်ခြင်းဖြစ်သည်မဟောတုမဖြစ်ပါစေကုန်တည်းဒုက္ခိနာပိမိရောတိလိမမတန္တကံငါဤဥစ္စာကိုတရှမာတုမလောင်နိုင်ပါစေတည်းဘုရကေနာပိရေတို့သည်လည်းပင်မဝောရှာတုမမျောပါစေကုန်တည်း ဣတိပါတနံဧသို့ဆူတောင်းခြင်းကိုအကာတိပြုအကာတိပြုပေ၏အဲဒီမှာဒီဘုန်းကြီးတို့ဇောတိကအလောင်းဖြစ်တဲ့အပရာဇိတတထေကျောင်းတကာကနေပြီးတော့အဲဒီမှာဆူတောင်းလိုက်တာဒီဆူတောင်းရဲ့အခါကျတော့မှမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကတင်တောင်းနဲ့ဆူတန်ကြည့်စေလို့မြတ်စွာဘုရားကဆူပေးတယ်အစ္စည်းတံပတ္တိတံပေါ့အဲဒီကနေပြီးတော့ဒီကျောင်းကြီး သူ့ရဲ့မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးရဲ့ကန္နကုတိကျောင်းတိုက်ကြီးလူတန်းပွဲကြီးပေါ်ပြီးကျင်းပအဲ့ဒီကျောင်းတိုက်လူတန်းပွဲကြီးကျင်းပတဲ့အခါမှာရဟန်းတော်ပေါင်းဟာ6တန်းနဲ့8သိန်းရှိကြတယ်ဘယ်လောက်ရှိတယ်6တန်း8သိန်းရှိတယ်အဲ့ဒီ6တန်း8သိန်းတော်ရဟန်းတော်များကိုပင့်ပင့်ပြီးတော့တခါလေကုသိုလ်ကောင်းမှုပြုလိုက်တာကိုးလတိုင်တိုင် ဘယ်နှလားတယ်လဲကိုလာတိုင်တိုင်ခါနဲ့နေ့စဉ်ဆုံးဝတ်တွေပြုတာအာယုံစွမ်းနေနေစွမ်းနေညနေပိုင်းအဖျော်ယမကာတွေအဲ့ဒီမှာကိုလာတိုင်တိုင်ပြုတာအဲ့ဒီတရားနာလာကြတဲ့ပုဂ္ဂိုလ်တွေလည်းတရားနာဖျားပူရင်းနဲ့အဲ့ဒီမှာယူရတနာတွေချက်ကလို့ယူအဲ့ဒီလိုကိုတခါလဲလူတန်းပြီးနောက်ဆုံးကိုလာပြည့်မြောက်တဲ့နေ့ရေစက်ချပွဲကြီးကျောင်းတော်ပူဇာပွဲကြီးကျင်းပ အဲ့ဒီနေ့ကြတော့အဲ့ဒီမှာယဟန်တော်6တန်းနဲ့7သိန်းကိုတိစီဝရေတဲ့သင်္ကန်း3တယ်လူတယ်သင်္ကန်းဘယ်နှထည်လူတယ်အပေါ်ယုံဖြစ်တဲ့ဧကတိသင်္ကန်းခါဝတ်ဖြစ်တဲ့သင်းမိုင်သင်္ကန်းအပေါ်ကခြုံတဲ့နှစ်ထပ်သင်္ကန်းပေါင်းလိုက်ရင်သင်္ကန်းဘယ်နှထည်လဲအဲ့ဒီသင်္ကန်း3တယ်ကိုတိစီဝရိတ်လို့ခေါ်တာ အဲ့ဒီတိသိဝရိသင်္ကန်းသုံးတယ်ကိုယဟန်တော်6တန်းနဲ့ဘယ်လောက်တင်7သိန်းအဲ့ဒီမှာလူတန်းတာအဲ့ဒီမှာလန္နာတညအဲ့ဒီတန်ဃာတော်ဒီတဲကနေပြီးတော့နောက်ဆုံးအငယ်ဆုံးအသေးဆုံးဟိုကိုရင်တာမလီကိုရင်ချာတိတ်ကလေးတွေတောင်မှအသက်များတထောင်ထိုက်တဲ့သင်္ကန်းကြီးရတယ်အဲ့လောက်ဒီအောင်လူတန်းလိုက်တာအဲ့လိုလူတန်းပြီးတော့သူတို့အသက်တိုင်းနေပြီးတော့ဒါနကောင်းမှုဒီနာကောင်းမှုတွေပြုနောက်ဆုံးကွယ်လွန် ဒီကုသိုလ်ရှင်ကျောင်းတရားကြီးတွေကွယ်လွန်သွားတဲ့အခါကျတော့နောက်ဆုံးဘုန်းကြီးတို့ဂေါရမမြတ်စွာဘုရားလက်ထဲရာဇကြိုပြည်မှာတထေးကြီးရဲ့အိမ်မှာတထေးသာလာဖြစ်တယ်။ကဲသူပြုခဲ့တဲ့ကုသိုလ်ကံဟာလျော်စွာအခုလူဘဝရောက်လာတော့လူဆင်းရဲအိမ်လားချမ်းသာတဲ့အိမ်လားကဲဆင်းရဲတဲ့မိဘစီလားချမ်းသာတဲ့မိဘစီလား အဲ့ဒီမှာတလောက်တောင်သူကအကြီးကျယ်လူဒန်းလာခဲ့တယ်ယရနာရီနဲ့တခါနဲ့ပုံအောပြီးလူဒန်းလာခဲ့တာဆိုတော့သူမွေးတဲ့နေ့မှာတဲ့အားလုံးတခါနဲ့ရာဇဂျုံမျိုးကြီးတစ်မျိုးလုံးဟာတစ်ဖြက်ဖြက်နဲ့တခါနဲ့အလင်းရောင်ကြီးဖြားတာတခါနဲ့ဟိုမှာစိတ်နဲ့ပစ္စည်းတွေပေါ့လေတန်နေပါလေအကုန်လုံးကအလင်းရောင်ကြီးအကုန်ထွက်ကုန်တာအလင်းရောင်ကြီးအကုန်ထွက်တဲ့အခါကလည်းကြတော့မင်းကလည်းစိုးရိမ်တယ်ဘယ်လိုပုံကူများပေါ်လို့ပါလိမ့်မလဲငါရဲ့ ငင်းစည်းစိမ်နဲ့လူရဲမဲ့ပုံကူများပေါ်နေလို့လားတောင်စိတ်ကဖြစ်တယ်။အဲဒီမှာဒီကလေးမွေးတဲ့ကနောက်တစ်သေးကနန်းတော်ကိုလာပြီးတော့နေ့စဉ်ခံစားရတာဆိုတော့အဲဒီမှာမင်းကြီးကဗိမသာရမင်းကြီးဗိမသာရမင်းကြီးကဘယ်နဲ့လဲတစ်သေးဒီကနေ့ထူဆန်းနေဒီကနေ့တခါလေရာဇကြိုမြို့တစ်မြို့လုံးငါရဲ့နန်းတော်ရောအကုန်လုံးအယောင်မင်းဟာတဝင်းဝင်းတလက်လက်နဲ့ အယောင်တွေထွက်လိုက်တာလင်းယောင်တွေထွက်လိုက်တာဘယ်လိုပုံကူများဖြစ်လို့ပါလဲပေါ်လို့ပါလဲဆိုတော့အရှင်အရှင်မင်းကြီးတဲ့ဘာမှမစိုးရိမ်ပါနဲ့ကျွန်ုပ်မှာဒီကနေ့သာယရဏလေးထုံးကားပါလေဒီသာယရဏလေးဝေးပွားရဲ့အချိန်မှာပဲကျွန်ုပ်ရဲ့တိမ်လုံးမှာဒီကုံလုံးလင်းရောင်လေးဖြာပြီးတော့အကုန်လုံးတစ်ချက်တည်းတစ်ချက်တည်းနဲ့အကုန်လုံးလင်းရောင်လေးဖြာထွက်ပါဒီသားလေးရဲ့ကုသိုလ်ကံကြောင့်ဒီလိုဖြစ်လာတာပါတဲ့အရှင်မင်းကြီးရဲ့ဘုန်းကြီးကိုဘာမှထိခိုက်စေမှာမဟုတ်ပါဘူးဆိုတော့ ကောင်းပြီဒီလိုဆိုရင်သင်ရဲ့သားလေးကိုအသက်ရှင်အောင်မွေးမြူဆိုပြီးတော့မင်းကြီးကနေပြီးတော့သင်သားလေးရဲ့မုံဘိုးဆိုပြီးတော့နေ့စဉ်အသက်ပြားတစ်ထောင်တစ်ထောင်လာပြီးတယ်ဆိုပြီးတော့အဲ့ဒီသားလေးကိုကိုယ်ကမွေးတဲ့သားလေးကို နေ့စဉ်မုံဘိုးဒိမတာရမင်းကြီးကအသက်ပြားတစ်ထောင်ပေးတာအဲ့ဒီကနေပြီးတော့ဒီမင်းသားလေးအဲဒီတစ်ထစ်သားလေးတစ်ပြေးပြေးကြီးရင် အဲ့ဒီမှာသူချင်းရင်လာပြီဆိုတာနဲ့ပဲသူမွေးဖွားလာပြီးတဲ့အချိန်ကစပြီးတော့ဘာဖြစ်လာလဲဆိုတော့သူအရွယ်လေးရောက်လာတာနဲ့တပြိုင်နက်တည်းအဲ့ဒီမှာဒီတတိတာနေဖို့အတွက်တခါနဲ့လမ်းပြတ်တက်ကြီးပေါ်လာပြတ်တက်ကြီးပေါ်လာဗိမာန်ကြီးပေါ်နေသူ့ရဲ့ဗိမာန်ကြီးအဲ့ဒီဗိမာန်ကြီးကလည်းအာလုံးရတနာဗိမာန်ကြီးဖြစ်ဒါဗိမာန်ကြီးလေကဲကျောင်းတော်ကြီးသူတော်ကလည်းသူရတနာတွေစီပြီးတော့မလွတ်ခဲ့ဘူးလားအေးအခုလည်းပဲခွန်ကြီးတို့ယောဂီများ ကြောင်းဆောက်ဆောက်ပါဆောက်ဆောက်နည်းနည်းချင်းချင်းတော့အယောင်လေးတွေဝင်းဝင်းလက်လက်ကလေးတွေဖြစ်အောင်တော့ကိုယ့်ဟာကိုယ်အကောင်းဆုံးဆိုတာလေးတွေလုပ်ကြ။ဒုံနေကြဒါလေးတက်တောင့်တက်တာဒါလေးတုတ်လိုက်ရင်ကောင်းမယ်ဒါလေးလေးနိုင်ရင်ကောင်းမယ်ဒီနေရာလေးဒါလေးကောင်းမယ်မလုပ်နဲ့။လူမီဆိုရင်ကတော့အကောင်းဆုံးရှု။အခုကြည့်အကောင်းဆုံးလူတဲ့အတွက်အကျိုးပေးတော့လေတကယ်ကိုအကောင်းဆုံးကျိုးပေးနေတာ။ဘယ်လိုမှကိုမရနိုင်ဘူး။အဲ့ဒီမှာဒီမင်းတစ်ဖြစ်တာအတွင်တရားမင်းကိုယ်တိုင်ငါပြီးတော့ ဆောင်ရွက်ပြရတာမြေကလည်းပြန့်ပြူးနေတဲ့နေရာကြီးကိုဆောင်ရွက်ပြရတယ်ဒီသူ့ရဲ့ဗိမာန်ကြီးကိုလည်းပဲတရားမင်းကိုယ်တိုင်လာပြီးတော့တခါလည်းဖန်ဆင်းပေးရတယ်လို့ပါပဲအဲ့ဒီလိုယရနာဗိမာန်ကြီးလာဖန်ဆင်းပေးရတယ်အဲ့ဒီအတွင်းထဲမှာဆိုတော့လေအကုန်လုံးဗရမ ्या ကြီးဝင်ပေါက်ထွက်ပေါက်က9ပေါက်ရှိတယ်အဲ့ဒီဗိမာန်ကြီးမှာအပေါက်က9ပေါက်ရှိတယ်9ပေါက်ရှိတယ်အဲ့ဒီမှာဝင်ပေါက်ထွက်ပေါက်9ပေါက်ရှိတဲ့ဗိမာန်ကြီးတည်ထောင်ပြီးတော့အဲ့ဒီလို ဒီသူ့အရွယ်ရောက်လာတဲ့အခါကျတော့လည်းပဲသူနဲ့ကုသိုလ်တူမျှတဲ့ဇနီးလောင်းပေါ့အဲလိုကုသိုလ်တူမျှတဲ့ဇနီးလောင်းကိုရှာတဲ့အခါမှာမိမိတို့တောင်ကျွန်းမှာမရှိတဲ့အတွက်မြောက်ကျွန်းသူကိုရှာပေးရတယ်သူကုသူနဲ့ကုသိုလ်တူမျှတဲ့ပုဂ္ဂိုလ်ဓမ္မလည်းပေါင်းသင်းလို့ရမှာဖြစ်အဲဒီမှာမြောက်ကျွန်းသူတွေရှာပေးရတယ်ရှာပေးတဲ့အခါမှာလည်းပဲဘုန်းကြီးတို့ဒီမှာသမင်းဟင်းချက်တာတို့ပါလို့ဆိုတာမီးနဲ့မချက်ရဘူး အဲ့ဒီမှာပရမညာအယောင်လေးပဲဖြစ်တယ်။ဘာယောင်လေးဖြစ်တာလဲနည်းပရမညာသုံးလုံးကိုဖိုကနောက်လုပ်အဲ့ဒီပေါ်တင်အဲ့ဒီပရမညာအယောင်လေးပဲထမင်းဟင်းကတော့သူချက်သွားမီးနဲ့မချက်အောင်အတွင်းထဲမှာလေးပဲသူ့ရဲ့ဖိမှန်အတွင်းမှာလေးပဲဒီလိုပရမညာလုံးကြီးတွေအင်တမအရေးအသေးကောင်းတဲ့ပရမညာလုံးကြီးတွေရဲ့အလင်းရောင်လေးပဲနေတယ်မီးလင်းရောင်လည်းမနေဘူးအဲ့လိုမီးလင်းရောင်လည်းမနေဘူးအဲ့ဒီသတင်းကို ဘိမတာရမင်းကြီးကြားတဲ့အခါကျတော့ဘိမတာရမင်းကြီးကအော်ငါနိုင်ငံအတွင်းမှာဒါတော့ဘုံကံကြီးမားတဲ့တဖြည်းသာပေါ်ပေါက်နေတယ်ဆိုတော့သူ့ရဲ့ဗိမာန်ကြီးငါချစ်ကျင်လိုက်တာအခုဒီဇောတိကတဖြည်းရဲ့ဖခင်နန်းတော်ကိုအခါစားဝင်တဲ့အခါကလည်းကြတော့မင်းကြီးကကြည့်ကျင်လိုတဲ့ဆန္ဒလေးကိုတော်ဝိုက်နဲ့ပြောတာပေါ့တော်ဝိုက်တဲ့စကားနဲ့ပြောတော့အဲဒီမှာတထေးကြီးကလည်းပဲအိမ်ပြန်ရောက်တဲ့ကသားဖြစ်တဲ့ပုဂ္ဂိုလ်ကိုပြောတယ် သံဖြစ်တဲ့ပုဂ္ဂိုလ်ပြောတဲ့အခါကဏ္ဍကျတော့သံဖြစ်တဲ့သုတိကလာဒီလိုဆိုရင်အဲ့တော့ဖြစ်ဖြစ်ပဲကြည့်ပြီးတော့စီစဉ်ပါမင်းကြီးကြည့်ခြင်းလေဆိုလည်းမင်းကြီးကိုဖက်မှာဖိမလကပြုပါဆိုတော့အဲ့ဒီမှာမင်းကြီးလာတဲ့အခါကျတော့ဒီအတွင်းထဲမှာပရမညာတွေကြီးခင်းထားတဲ့အတွက်မင်းကြီးဟာဒီရဲ့ဗိမာန်နဲ့ဝင်လာတယ်ဆိုရင်မင်းရှေ့ကိုမတွေ့ရဘူးချင်းဘာလို့လဲဆိုတော့ဗရမညာကြီးရဲ့စီကင်းတာတော့ ဒီမှာအောက်ကိုကြည့်လိုက်တဲ့အခါကျတော့တွင်းနဲ့ကြီးထင်ပြီးတော့သူကခြံကြီးထင်ပြီးတော့မဆင်းရဲဘူးအဲ့ကြတော့မှတစ်ထည့်ကနေပြီးတော့ရှင်မင်းကြီးကြွလာဒါပရမညာတွေကြီးခင်းထားတဲ့အတွက်ကြောင့်မို့ဒီထဲမှာတခါတလေမှာဟိုအောက်ကအနှစ်ကြီးတဲ့ရောက်နေတယ်လို့ထင်ရတတ်ပါလေကြွပါဆိုပြီးရှေ့ကနေပြီးကြွခေါ်ခေါ်ပြီးတော့မှအဲ့ဒီမှာအခုဒီအလင်းရောင်နဲ့ပဲထားပရမညာအလင်းရောင်လေးနဲ့ပဲထားပြီးနောက်ဇနီးဖြစ်တဲ့ပုဂ္ဂိုလ်ကမသိဘူးမသိတဲ့အခါကျတော့မှဇနီးဖြစ်တဲ့ပုဂ္ဂိုလ်ကိုသွားပြီး ခေါ်ကြည့်ပါမိမိတို့ရဲ့ဒီတိုင်းပြည်မှာအုပ်ချုပ်တဲ့မင်းဒီနန်းတော်ကနေကြွလာတယ်ပေါ့မိမိတို့အိမ်ကိုကြွလာတယ်ချင်းရောက်တယ်ပေါ့တော့ပြီးဇနီးဖြစ်တဲ့ပုဂ္ဂိုလ်ခေါ်လိုက်တော့ဩကန်ဆိုးလိုက်တာကန်ဆိုးလိုက်တာငါတို့ပေါ်မှာပုတ်ချုပ်တဲ့မင်းတောင်ငါတို့ရှိနေပါလားငါတို့ဟာဒီတိုင်းလွတ်လွတ်လပ်လပ်ပုတ်ပါလားငါတို့ပေါ်မှာအုပ်ချုပ်တဲ့မင်းလည်းရှိနေပါသေးလားဆိုပြီးတော့အဲ့ဒီမှာညင်းညူတယ်တဲ့ဒီဇနီးဖြစ်တဲ့ပုဂ္ဂိုလ်က အဲ့ဒါမိမိတို့ပေါ်မှာအုပ်ချုပ်နေတဲ့ပုဂ္ဂိုလ်ရှိနေလို့စိတ်ထဲမှာမလွတ်လပ်ဘူးပေါ့ညင်းညူတယ်အဲ့ဒါနဲ့ခေါ်လာပြီးတော့အဲ့ဒီမှာရက်တောင်လေးပေးပြီးတော့ဒီမှာမင်းကြီးကိုရက်ခံဆိုပြီးရက်ခံခိုင်းတာမင်းကြီးကိုရက်ခံခိုင်းပြီးတော့အခုဒီမှာဒီမှာစားတဲ့တလေးထမင်းပေါ့လေပရမညာရဲ့အယောင်နဲ့ချက်တဲ့တလေးထမင်းကိုလည်းပဲမင်းကြီးကိုဟိုကျွေးမွေးတယ်ပေါ့အဲ့လိုကျွေးမွေးအခါနဲ့က ဘယ်ရတာနဲ့မှမတူဘူးနတ်တုတ်တာကဲဆိုစိတ်ကောင်းနေတဲ့အခါကျတော့မင်းရဲ့စားအဲ့ဒီမှာမင်းကြီးဒီပွဲတော်တည်တဲ့အခါကျတော့နောက်ဆုံးဇောတိကတတိကအရှင်မင်းကြီးဒီလောက်ဆိုရင်တင့်လျော်ပါပြီကြားရတယ်တကယ်လို့ဒီအစားတွေများပေါ်ရင်မင်းကြီးဟာတခါလေဒီအစားတွေကအင်မတန်ကောင်းမွန်ပြီးတော့နေတဲ့အတွက်ဒီအစိတ်တွေတက်ပြီးတော့မုန်းနောက်ပြီးတော့ကောင်းမထောင်နိုင်အောင်ဖြစ်မှာဆိုလို့အခုလည်းပဲဘုန်းကြီးတို့ရှိလေအစားတော့ဟာတိတ်ကောင်းကောင်းအားကြည့်ရင်လုံလုံကဲကဲစားရင် တခါလေကောင်းနေမှာတွေးပြီးတဲပြီးတော့မူတာတွေနောက်တာတွေအုံနောက်တွေးကြောပေါက်တာတွေပြတ်တာတွေမဖြစ်ဘူးလားတရားမို့အကောင်းကြိုက်ရင်အသက်တိုးတဲ့မကောင်းကြိုက်ရင်အသက်ရှည်တဲ့အသက်ရှည်ခြင်းတဲ့ပုဂ္ဂိုလ်ဟာအကောင်းမကြိုက်နဲ့ဗျာအကောင်းကြိုက်ရင်အသက်တိုးမကောင်းကြိုက်ရင်ရှည်များများကြိုက်ရင်အသက်တိုးရှည်နေနေကြိုက်ရင် အသက်ရှိခြင်းအဲ့လိုလို့အသက်ရှိခြင်းစီနေနေနဲ့စားအသက်ရှိခြင်းအကောင်းအမွန်အမြတ်အစိတ်တွေသိမစားနဲ့ဒီအစိတ်တွေသွားမစားနဲ့ဒါတွေစားရင်အသက်ရှိမှလားတိုးမှလားအခုဒီမှာအခုဒီမှာဇောတိကသတိနဲ့စားတဲ့အဲ့ဒီအာရကိုတွားစားတဲ့အခါကျတော့မင်းကြီးကအတံမဖြတ်နိုင်တော့ကုန်ပြီတဲ့ကရှင်မင်းကြီးကျွန်တော်ဆိုတင့်လျောပါပြီဒီတဲ့ပုံစံရင်ရှင်မင်းကြီးအခက်ခဲတွေ့ပါလိမ့်မယ်ဆိုပြီးတော့တားပြရတယ် အဲဒီမှာဟိုကဇက်နေခန့်တာသူသုံးဆောင်နေတဲ့အချိန်ပေါ့မင်းကြီးပွဲတော်သာစားနေတဲ့အချိန်ဒီကသူ့ရဲ့ဒီမှာဇောတိကတတိရဲ့ဇနီးကဇက်နေခတ်ဇက်နေခတ်တဲ့ခတ်ကန်းလာကြတော့အဲဒီမှာမင်းကြီးတို့ဆိုတာကမီးနဲ့ချက်တဲ့အစားအသောက်တွေစားနေရတယ်မီးရောင်နဲ့နေရမီးရောင်နဲ့နေရတဲ့ခတ်ကန်းလာကြတော့အဲဒီမှာရက်ခတ်တဲ့ခတ်ကန်းလာကြတော့အဲဒီမှာမင်းကြီးရဲ့ဘောင်းတော်ပေါ့ဘောင်းတော်ဆိုတာခေါင်းကပေါင်းထားတဲ့ဟာပေါ့ အဲ့ဒီကနေပြီးတော့အနတ်အသက်တွေထွက်လာတာရက်ခတ်တော့အနတ်အသက်တွေထွက်လာဘုန်းကြီးတို့မိဖို့ဆောင်ကလူများကျင်မဲ့ထွက်လာရင်ကဲညှော်နှံ့ကြီးသူ့ရဲ့ခန္ဓာကို မပါဘူးလားသတိထားတော့ကိုယ့်အကူများအိမ်မှာကြော်လော်ပြီးတော့ဧည့်သည်ရှိရုပ်ရုပ်ရုပ်ရုပ်နဲ့ထွက်မလာနဲ့အဲ့ဒါကိုယ်ခန္ဓာကိုညှော်နှံ့နေတခါလည်းကပ်ပါလာတာအဲ့ဒါတရားသတိထားအဲ့ဒါကြောင့်အခုလည်းပဲဒီမှာမင်းနဲ့လေးလာခဲ့ရတဲ့ပုဂ္ဂိုလ်ဆိုတော့အယောင်နေနဲ့နောက်ပြီးတော့ အဲ့ဒီမှာဘောင်းတော်ကနေပြီးတော့တခါနဲ့အနတ်လက်တွေထွက်တော့အဲ့ဒီမှာမျက်စိကိုအပူရှင်တွေပါကြီးဟန်တဲ့အခါကျတော့မျက်ရည်တွေကျတယ်မျက်ရည်တွေကျတဲ့အခါကျတော့ပိမတာရမင်းကြီးကဇောတိကတထေကိုပြောတယ်တထေတဲ့အမျိုးသမီးများမိမများတူတတ်တယ်တဲ့ငါသင်တို့ရဲ့ဒီမှာဗိမာန်ကိုလာပြီးတော့တလောက်ကောင်းမွန်တဲ့ဗိမာန်ကြီးကိုတွေ့ရတဲ့အခါ ငါဒီဘိမှန်ကြီးများသိမ့်ယူမှလေလားလို့စိုးရင်ပြီးတော့သင်ရဲ့ဇနီးကအခုမျက်ရည်ကြီးကြာနေတယ်တဲ့အဲဒီမှာဘိမသာရမင်းကြီးကဇောတိကတရှိကိုပြောတာအဲဒီကမှမဟုတ်ပါဗျာတပည့်တော်ဇနီးကဒီဘိမှန်ကြီးကိုသိမ့်ဖို့သိမ့်ယူမှစိုးရင်လို့မဟုတ်ပါတဲ့အရှင်မင်းကြီးရဲ့ဘောင်းတော်ကနေပြီးတော့အဲဒီအနံ့အသက်တွေဒါတွေဒီရက်တွေနဲ့ပန်းလာတဲ့အတွက်ကြောင့်မို့အဲဒီမှာ မျက်စိကိုဟတ်တဲ့အတွက်ကြောင့်မျက်ရည်ကျခြင်းဖြစ်ပါလေလို့တော်ဦးတင်ရတယ်။အဲတော့ဆိုလိုရင်းကအဲ့ဒီချိန်လုံးကဒီမင်းကြီးကြွလာတဲ့အချိန်မှာတခါလဲမတ္တပြည်မတ္တသွားအဇတတမင်းသားလေးပါတယ်။အဇတတမင်းသားလေးပန်းလာတဲ့အခါကလည်းကြတော့မင်းကြီးရဲ့သူ့ရဲ့ဖသမီးတို့ရဲ့ရင်ဝင်ထဲမှာထိုင်အဲဒီမှာသူကြည့်တာပေါ့လေအကုန်လုံးလိုက်ကြည့်တာအကုန်လုံးလိုက်ကြည့်ပြီးတော့ မနဲ့တော့ငါတို့မင်းဖြစ်ပြီးတော့ကြည်စမ်းပါသူ့နိုင်ငံနဲ့နေတဲ့တစ်သေးလောက်တော့မှအချမ်းသာပါလားတစ်သေးကတခါလေရဟနာလေးစီချေထားတဲ့ဗိမာန်ကြီးနဲ့ငါတို့မှာတော့ပြက်သားတွေနဲ့ဆောက်ထားတယ်ပြက်သားကြီးနန်းတော်ကြီးနဲ့နေရတာပါလားငါသာမင်းဖြစ်ခဲ့ရင်ဒီဗိမာန်ကြီးကိုငါသိမှာမင်းဖြစ်ရင်ဒီဗိမာန်ကြီးဘာလုပ်မလဲငါသိယူမယ်အဲ့ဒီလိုသိခဲ့ဖြစ်လာရတယ် အဲ့ဒီတစ်ခေါက်ပဲရောက်ဘူးတာတစ်ခေါက်ရောက်ဘူးတဲ့အချိန်မှာပဲဒီဘိမှန်ကိုသူတနေ့ငါသိမ့်မယ်ဒီဘိမှန်ကိုအပိုင်ကြီးမယ်ဆိုပြီးတော့ပြန်ကျမ်းလာရနောက်ဆုံးဘာသမီးတော်ကြီးဆက်ပြီးတော့ဒီနန်းစည်းစိမ်ကိုယူတယ်သတ္တတသူဒီနန်းစည်းစိမ်ရပြီဆိုတာနဲ့တပြိုင်တည်းချက်ချင်းတရိယာဘာကိုတရိယာတယ်လဲဆိုဇောတိကရဲ့ဘိမှန်ဘုသူဘိမှန်ကိုလေဒီဇောတိကရဲ့ဘိမှန်ကြီးကိုတရိယာ အဲဒီမှာတတိယတာနဲ့တပြိုင်နက်တည်းတစ်ခါရင်တက်တောင်တန်ပို့လို့နဲ့တစ်ခါအကုန်စုပြီးတော့သွားတိုက်နေတိုက်ပြီးတော့သူ့ရဲ့ဗိမာန်ကိုငါတို့သိမ့်မယ်ဆိုပြီးသွားတာဇောတိကရဲ့ဗိမာန်ကြီးကတတိုင်းသုံးဓာတ်ရန်ထားတယ်တတိုင်းပဏ္ဏထနဲ့အဲ့ဒီသုံးဓာတ်မှလည်းပဲတတိုင်းလေးဟာယရနာရီယရနာလေးစီချေတာလားပရမညာယရနာပါယရနာညာယရနာစီချေတာလားနောက်ပြီးတော့ဒီတကားပေါက်တိုင်းတကားပေါက်တိုင်းမှာဘလူးကြီးတွေကနေစောင့်ရှောက်တာ ဒါတရားမင်းကိုယ်တိုင်စောင့်နေထားတာအဲ့တော့ဘလူတွေကနေပြီးတော့တက်တွေနဲ့သူတို့တက်တွေဘလူတက်တွေနဲ့သူကလူထားတာစောင့်နေတယ်အဲ့ဒီမှာဇတတမင်းကသူ့ရဲ့စစ်တက်ကြီးနဲ့ဒီဇောတိကတထေးကိုဖမ်းပြီးတော့ဒီဘိမှန်ကြီးသိမ့်မယ်ဆိုပြီးလာတဲ့ခါကျတော့စစ်တက်ကတခါနဲ့ရှေ့ကိုတက်တာရှေ့ကိုတက်တဲ့ခါအခုတတိုင်းနေစီသွားတဲ့ခါကျတော့တတိုင်းကအယောင်နေဟိုကရတနာတွေစီချေထားတာဆိုတော့ ဘုန်းကြီးတို့ဗျာကဲရှေ့ကမှန်ကြီးတွေတက်ချလို့ရှိရင်ကိုကတခါလေကားကနေတွက်သွားရင်ဟိုကလူတွေပါကိုယ့်စီပြန်လာတယ်လို့မထင်ရဘူးလားအဲ့ဒါတော့ဘုန်းကြီးလည်းကိုယ်တိုင်ခံစားရဘူးလေကိုယ်တိုင်ခံစားရဘူးလေတခါတော့ဟိုကြီးဒီကင်းနဲ့ဝင်သွားတာရှေ့ကမှန်ကြီးနဲ့ဆိုတော့ဟိုတခါလေဟိုလူဟိုကလူလာပါလားဆိုပြီးကိုယ်တင်းရဖြစ်နေလို့ဟိုကလူကလူတွေကိုယ့်စီလာနေပြီထင်ပြီးကိုယ်ပါတင်းနေတာအဲ့ဒါအခုလည်းဒီတိုင်းနေ ဒီကသူတို့ကတခါရင်တဲ့ဆိုတာနဲ့တစ်ပြည့်နဲ့တည်းအပြည့်တက်တာအပြည့်တက်တဲ့ပုံတွေကဟိုထဲမှာအယောင်ပြန်လာတော့လေပဲဟိုထဲကသူတို့အယောင်နေပဲနှိမ့်နေလားအပြေးလားသူတို့စီပြေးလာနေတယ်လို့ပဲတက်တယ်ရအဲ့ဒီမှာသူတို့စီကိုပြန်ပြီးပြေးလာနေတယ်လို့တက်တွေကပြေးလာနေတယ်လို့ဆိုတော့ဟာဇောတိကတတိယတက်တွေကငါတို့ကိုပြန်တိုက်ကုန်ပြီဆိုပြီးတော့အကုန်ထွက်ပြေးကြတယ် အဲ့ဒါအကုန်ထွက်ပြေးပြီးတက်တယ်လေကွဲကုန်ရောအဲ့ဒီမှာအဇတတမင်းလည်းပြေးမိပြေးရပြေးတာနောက်ဆုံးတော့ငါတော့ဘုရားကြောင့်ပြေးမှာပဲဆိုပြီးတော့အဇတတမင်းဟာဘုရားကြောင့်ပြေးတာဘယ်ကိုပြေးတာလဲအဇတတမင်းဟာဘုရားကြောင့်တော့ပြေးတာအဲ့ဒီအချိန်မှာဟိုကဘုရားကြောင့်မှာတွားပြီးတော့မြတ်စွာဘုရားထံမှာတရင်သီလဆောက်တည်နေတာဆိုတိကတတိယကြောင်းမယ်ဆိုတိကတတိယဘယ်မှာလဲကြောင်းမယ် အဲဒီမှာတခါလဲသီလဥပုသ်တင်သီလဆောက်တည်နေတာအဲဒီမှာသီလဆောက်တည်နေတဲ့အခါတခါလဲဘယောတော်ပါနဲ့ပြေးလာတာနောက်ကအဆောင်လျှောက်နေတယ်အဲဒီမှာအဆောင်လျှောက်နေနဲ့ပြေးလာပြီးတော့ဘုရားရှိရောက်လာတဲ့အခါကျတော့ဟောဘုရားရှိမှာဇောတိကတွေ့တော့ဟောသင်ကကြည်စားမအောင်တင့်တက်တယ်နဲ့ငါ့ကိုပြန်တိုက်ခိုင်းပြီးတော့သင်ကတော့တခါလဲဘုရားနာလာပြီးတော့နေတယ်ပြောလိုက်တဲ့အခါကျတော့ဒီဇောတိကတတိကသဘောပေါက်သွားတယ်ရှင်မင်းကြီး အရှင်မင်းကြီးကျွန်ုပ်ဗိမာန်ကိုယူဖို့အရှင်မင်းကြီးတက်နေသွားတယ်ထင်တယ်။ဟောပြောလိုက်တယ်။ဟုတ်တယ်လေ။သင်ကဒီကိုလာနေ။အရှင်မင်းကြီးတဲ့ကျွန်ုပ်မပေးဘဲနဲ့ကျွန်ုပ်ပစ္စည်းကိုအရှင်မင်းကြီးဆန်းတချင်ချင်တောင်မှယူလို့မရပါဘူးပဲ။ယူလို့မရအောင်ကမင်းကမင်းလား။ငါမင်းกว่า။မင်းဆိုတာရင်းကြီးအကုန်ပိုင်တာပဲ။အဲ့တော့မင်းကမင်းလားကျွန်ုပ်မင်းမဟုတ်ပါဘူးပဲ။ကျွန်တော်မျိုးမင်းမဟုတ်ပါဘူး။သို့တော်တဲ့ကျွန်ုပ်ပစ္စည်းကိုအတင်မင်းကြီး ကျွန်ုပ်မပေးသမျှတော့ဖြင့်ဘယ်နည်းနဲ့မှယူလို့မရအသင်ကြီးကြီးမယုံရင်ကျွန်ုပ်ရဲ့ဟောဒီမှာလက်ဆယ်ချောင်းမှာဝတ်ထားတဲ့လက်စွပ်ဆယ်ခွင်းရှိပါလက်ဆယ်ချောင်းမှာဝတ်ထားတဲ့လက်စွပ်ဘယ်နှကွင်းလဲဟောဒီမှာလက်စွပ်ဆယ်ခွင်းရှိပါလေအရှင်မင်းကြီးတဲ့လက်စွပ်ဆယ်ခွင်းကိုအရှင်မင်းကြီးကျွန်ုပ်မပေးဘဲနဲ့အရှင်မင်းကြီးချုပ်ယူကြည့်သားမှာအဲဒီမှာဇာတတမင်းဟာရှင်ကြောင်၅စီးအာမန်ကြီးတဲ့ပုဂ္ဂိုလ် ဒီမှာဒူးထောက်ပြီးတော့ထိုင်ရင်ကနေခုံမယ်ဆိုရင်အပေါ်ကိုအတောင်၁၈တောင်မြင့်အောင်ခုံနိုင်တယ်။မတ်တရပြီးခုံမယ်ဆိုရင်အတောင်၈၀တိအောင်ခုံနိုင်တယ်။အဲ့လောက်အားကြီးတဲ့ပုဂ္ဂိုလ်ဒီသတ္တတမင်းကအဲ့လောက်အားကြီးတဲ့ပုဂ္ဂိုလ်ကကင်ပေးသားဆိုပြီးတော့အဲ့ဒီမှာဒီဇောတိကတတိရဲ့လက်မှာဝတ်ထားတဲ့လက်စွပ်တွေကိုဆွဲချွတ်တာ။ချွေပြီးချွေပေါက်တွေကြာ။ဘယ်လက်စွပ်တကွဲမှမချွတ်လို့မရဘူး။ ဘယ်လက်စွပ်မှဆွတ်ချလို့မရအဲ့ဒီမှာဒီလက်စွပ်လက်မကချွတ်လို့မရတော့လက်ညှိုးလက်ညှိုးကချွတ်လို့မရလက်ခနဲ့လက်ခနဲ့ကမရတော့လက်တကျွဲလက်တကျွဲကမရတော့လက်တန်းဒီဘက်ကမရတော့ဟိုဘက်ဆွတ်ချွတ်ဘယ်လက်မှမရအဲ့ဒီမှာသူ့ပုတ်ပုတ်ကြတော့ရှင်မင်းကြီးရှင်မင်းကြီးမောပါတော့ပါတော့ရှင်မင်းကြီးရဲ့ပစိုးကိုသာခံပေးပါဆိုတော့အရှင်မင်းကြီးပစိုးကိုဖြန့်ပေးပါဆိုဖြန့်ပြီးအရှင်မင်းကြီးရှင်းလို့မပေးရင်အရှင်မင်းကြီးချုပ်လို့မရတဲ့ဟောဒီလက်စွပ်ကို ကျွန်ုပ်ရှင်မင်းကြီးကိုပေးပါတယ်ဆိုပြီးတော့အဲ့ဒီမှာလက်ဆယ်ချောင်းအပေါ်ကနေပြီးအောက်ကိုစိုက်ချလိုက်တာအကုန်လုံးလက်စွပ်တွေအကုန်လုံးပြုတ်ကြပါကျွတ်ပြီးကြပါကျွန်တော်မျိုးပေးမှသာရှင်မင်းကြီးရမယ်ကျွန်တော်မျိုးမပေးရင်မရပါဘူးအဲ့ဒီမှာဟိုကဇရတမင်းကလည်းသဘောပေါက်တယ်အဲ့လိုသဘောပေါက်ပြီးတော့ထို့တော်လေးလေးအဇရတမင်းရဲ့အန္တရာယ်ကအမြဲတမ်းရှိနေပြီဒီတစ်ထင်းနေရပေမဲ့လို့လည်းပဲစိတ်ရောချမ်းသာမှုရပါမလား ဘယ်လိုမှလာတိုက်ခိုက်လို့မရနိုင်ပေနဲ့လို့လေတဲ့မင်းရဲ့အန္တရာယ်ရှိနေတဲ့အတွက်ဘုံဟာကြီးမှာနေခြင်းစရာရောကောင်းပါသေးရဲ့လားလုံးဝမကောင်းတော့မင်းနဲ့ရှင်ပြီးတော့နေရမယ်ဆိုဘယ်တော့မှမကောင်းတော့မင်းနဲ့ရံဖြစ်နေရမယ်ဆိုလည်းမကောင်းတော့အဲ့ဒါနဲ့ကဲလူပုံလူလောကနေရတာတနောက်အမှုကိစ္စကြီးများလာတယ်ငါတော်ပြီသာသနာတော်ဝင်ရောက်မှပဲဆိုပြီးတော့သူတို့တထေးတွေဆိုတာက ဟိုတိုင်းပြည်အုပ်ချုပ်တယ်ဆိုရင်မင်းကပိုင်တာဘယ်သူကပိုင်တာလဲမင်းမသိပဲနဲ့ဒီတစ်ထည့်ဘာမှလုပ်လို့မရဘူးအဲ့ဒါလည်းရှိတယ်နော်ဒါကမို့မင်းဟာရေးပေးကိုပိုင်နေဆိုတာအဲ့ဒါလေးပြောတာအဲ့ဒါနဲ့ဒီတစ်ထည့်ကမင်းထံကိုဇာတတမင်းထံကိုခွင့်တောင်းတာရှင်မင်းကြီးကျွန်ုပ်ကိုရဟန်းပြုခွင့်ပေးပါလို့အဲ့ဒီမှာခွင့်တောင်းတာခွင့်တောင်းတော့ဇာတတကအိုးဝမ်းသာလိုက်တာလေ ဝင်းထဲမှာရှင်မောင်းခဲ့တယ်လို့ပဲမင်းရဟန်းပြုပြုစမ်းกว่าမင်းပြုပြီးရင်မင်းသိမ့်မှကြီးငါသွားသိမ့်မှာမင်းမရှိရင်ငါမင်းသိမ့်မှကြီးငါပါရင်အစတရကစိတ်ကိုဝမ်းသာကဲသင်သင်တတိပြုခြင်းလေဆိုရင်ပြုနိုင်ပြီခွင့်ပြုလိုက်တာပဲချက်ချင်းပဲစဉ်းစားကုန်မနေတော့အဲဒီမှာခွင့်ပြုလိုက်တာအဲဒီမှာအဲဒီလိုခွင့်ပြုလိုက်တဲ့အခါကျတော့မှရသော်ဘုရားထံသွားပြီးတော့ ရောတိကတထေဟာယဟန်ပြုတ်ဝင်တောင်းယဟန်ပြုတ်ယဟန်ပြုတ်ပြီးတော့မှတင့်လျော်လျောက်ပတ်တဲ့နေရာမှာသွားပြီးတော့ယဟန်တရားအားထုတ်ပါအဲ့တော့သူယဟန်ပြုတ်ပြီးလိုက်တာနဲ့တရားနဲ့ဆယ်သူ့ရဲ့ဒီပေါက်ရောက်လာတဲ့ဒီယရဏဗိမာန်ကြီးတစ်ခုလုံးဟာလုံးဝအဲ့ဒီနေရာကလုံးဝပြောက်သွားတယ်။သူ့ရဲ့ကံကြောင့်ပေါ်လာတဲ့ဗိမာန်သူ့ကုသိုလ်ကံကြောင့်ပေါ်လာတာ ဘုန်းကြီးတို့တချို့ပုဂ္ဂိုလ်တွေမှာရှိတယ်လေဒီသားလေးမွေးလာပြီဆိုတာနဲ့အိမ်မှာစီးပွားတွေမဖြစ်လာတာနဲ့တက်လာတာဒုက္ခအဲ့ဒီကလေးလည်းမရှိတော့ဘူးစီးပွားကြီးဖြုတ်ဖြုတ်ဆိုပြုတ်ကျသွားတာဒုက္ခသူယူသွားပြီအိမ်မှာတခုခုတွေဖြစ်ပြီးဘာမှကြံနေဘူးအိမ်မှာဒုက္ခတွေရောက်သွားဒီလူတယောက်ရဲ့ကံအင်မတန်ဆံဩစရာကောင်းတယ်သူကံကြောင့်ဖြစ်လာတာတွေကြီးတချို့အိမ်တွေမှာဒီကလေးမွေးပွားလာတာနဲ့တပြိုင်တည်း အိမ်မှာအစကအဆင်ပြေသွားတယ်အစကလုံးသမျှကံတမျှတွေအကုန်လုံးအောင်မြင်ပြီးစီးပွားရေးတွေဟာတခါရင် အတင်းထုတ်တယ်လားအဲဒီကလေးတကူမကျမ်းမမာဖြစ်ပြီးဆိုစီးပွားရေးကလုံးလုံးမကောင်းတော့အဲ့မှာဒီကလေးကိုကျမ်းမာအောင်ကိုယ်ကလုပ်ရတယ်သူကျမ်းမာလာပြီးစီးပွားရေးတွေကောင်းလာတယ်အဲ့ဒီလိုဒီကလေးလည်းမရှိတော့ဘူးရုပ်စုကွယ်လွန်သွားတယ်စီးပွားရေးတွေကဘာလုံးလုံးမမရတာပဲနဲ့အဲ့ဒါတွေအကုန်လုံးကြောင်ပါအခုလည်းဒီတိုင်းပဲဇောတိကတတိယ သူပြုတ်ခဲ့တဲ့ကံကြောင့်ဒီဗိမှန်ကြီးတွေမပေါ်ပေါက်ဘူးလားသူလည်းမရှိဘူးသာသနာတော်ဝင်ရောက်မယ်ပိုင်ဆိုင်သူလည်းမရှိတော့သူကလည်းဒါတွေမတုံးဆောင်တော့ဘူးလေဆိုရောဒီဗိမှန်ကြီးတွေရှိသေးရဲ့လားမရှိတော့ဘူးအဲ့ကြတော့မှတရားမင်းကသူ့ရဲ့ဇနီးဖြစ်တဲ့မြောက်ကျွန်းသူကိုလည်းမြောက်ကျွန်းပြန်ပို့လိုက်အဲ့ဒီမှာဗိမှန်ကြီးကလည်းလုံးဝကွယ်ပြောက်သွားတယ်အဇာရတမင်းလည်းလိုချင်တာရသေးရဲ့လားကဲကုသိုလ်ရှင်နောက်ပါသွားပြီ ဒါကြောင့်ဘုန်းကြီးတို့ယောဂီများမိမိပြုထားတဲ့ကုသိုလ်ကတော့ဖြင့်ဘုန်းကြီးတို့ကိုယ့်နောက်ကိုအပါယူလို့ရသလားမရဘူးလားအေးဒါကြောင့်မို့မိမိပစ္စည်းတွေကိုမိမိကမထားခဲ့ခြင်းဘူးမိမိနောက်အပါယူမယ်ဆိုရင်ပဂရိပစ္စည်းကိုဒီတိုင်းလက်နဲ့ယူလို့ရပါမလားကဲအဲ့ဒီပစ္စည်းဝတ္ထုကိုလှူဒန်းထားလိုက်မယ်ဆိုရင်ဒီကုသိုလ်ကံတွေကိုတော့တမန်တော်ဘဝယူသွားလို့မရဘူးလား ရတယ်အဲ့ဒီကုသိုလ်ကြီးဟာဒီကုသိုလ်ရှင်နောက်ကိုတခါနဲ့ပံသွားတာဒါကြောင့်မို့အဲ့ဒီမှာဒီကုဇောတိကတတိလေယဟန်လေးပြုလိုက်ရောဘုမှန်ကြီးလည်းပြောက်သွားသကရဏမင်းလောဘနဲ့ဘာမှတတ်နိုင်တော့ဘာမှကိုအဲ့ဒီနေရာကိုရှာလို့တောင်မရတော့ဘုမှန်ကြီးအကုန်လုံးပြောက်သွားတာသူ့ရဲ့အချွေရန်တွေရောဘာတွေရောအကုန်လုံးကိုမရှိတော့သူကသူပြောက်သွားအဲ့ဒီကြတော့မှဟိုကယဟန်ဖြစ်တရားတွေအာထုတ်နောက်ဆုံးရစ်တူတူလေးနဲ့ကိလေသာအလိုကုန်ခံယဟန်နာဖြစ် တံဝေကနဲ့ယဟန်ပြုတာလေဘာနဲ့ယဟန်ပြုတာလဲအခုကိုတော်တို့ကတံဝေကနဲ့မှမဟုတ်ဘဲနဲ့ကြောင်းပိတ်လို့ယုံပိတ်လို့လာတာဘယ်မှာတရားရပါမလဲကိုတော်တို့လာတာနဲ့လာတာနဲ့ဒီလိုယုံပိတ်တုံးကြောင်းပိတ်တုံးလေးငါတို့ဘယ်နည်းအားထုတ်ဦးမယ်ဒါတော့ပဲကုသိုလ်ရယုံလေးလာတာတကယ်ကိုပဲတရားသိဉာဏ်တူတွေရအောင်ဆိုတဲ့ရည်ရွယ်ချက်မပါတော့ကြိုးစားမှုကလည်းနေတယ်ကြိုးစားမှုနေတဲ့အတွက်တရားကရောရပါမလား အခုဒီမှာဇောတိကတထေကတော့တန်ဝေကတွေဖြစ်တာဟောလောကကြီးမှာပစ္စည်းဥစ္စာတွေဟာလည်းပဲလူတွေဟာအကုန်လုံးလောဘတက်မဲ့လာရင်အသက်ကြောင့်အန္တရာယ်ပြုနိုင်မှာလားဆိုတာသိပြီးတော့တန်ဝေကဉာဏ်ကြီးဖြစ်ပြီးတော့သာသနာတော်ဝင်ရောက်ယဟန်ပြုပြုတဲ့အခါကျတော့လည်းတရားအားထုတ်တဲ့အခါကျတော့ကျူးကျူးဆန်းဆန်းအားထုတ်တဲ့အတွင်းရပိုင်းလေးအတွင်းနဲ့ပဲကိလေသာအာသောကုန်ခန်းပြီးတော့ဘာဖြစ်သွားလဲယဟနာဖြစ်သွားတယ်ဆိုလိုရင်းကတော့ဘုန်းကြီးဟာ ကိုပိုင်တဲ့ပစ္စည်းကိုကိုယ်နောက်ယူလို့ရသလားမရဘူးလားကဲဒီကနေ့သုံးအစုတန်းခဲ့တဲ့တက္ကမကြီးဒေါ်ကျင်မေဟာသူ့ပိုင်ပစ္စည်းတွေကိုသူထားခဲ့တာလားယူသွားတာလားအေးယူသွားတာကိုယ့်ရဲ့ဒီမှာနကကလေးစိတ်နကကလေးစိတ်လက်စုပ်ကလေးတော့ငါငါငါသေးနဲ့တက်ပြလိုက်ပါဆိုလို့များပါသွားမယ်မထင်နဲ့ဟိုကျသူ့ပါရသားတွေကအကုန်ဖြုတ်ယူမှာပါဇက်မှာတက်ထားတဲ့ရွှေသွားတောင်ငွေသွားတောင် အခုရွှေငွေတွေမဟုတ်ပလက်တီနာနဲ့ချုပ်တာပဲအဲ့ဒါချိုးမှာပဲအဲ့ဒီတော့ပေါင်းအကုန်လုံးယူမှာပဲဘယ်နောက်မှယူသွားလို့မရဘူးယူလို့ရတာက ကုသိုလ်ယူလို့ရတာကပါလေကဲဒီနေ့ဘုန်းကြီးတို့ရွှေမင်းဝန်ဓမ္မမိသားစုများဒီနေ့ရွှေမင်းဝန်သာသနာ့ရေးဒါနာပြီးသီလတွေမဆောင်ထိန်ဘူးလားကဲမိမိစွမ်းနိုင်တဲ့ဒါနာကောင်းမှုတွေမပြုတ်ဘူးလားကဲဘာဝနာတရားတွေနေ့တို့မပွားများဘူးလား ကဲမိမိတို့ရဲ့တဏ္ဍာမှာအခုဒါနကုသိုလ်လည်းရှိတယ်သီလကုသိုလ်လည်းရှိတယ်ဘာဝနာကုသိုလ်ရောမရှိဘူးလားဒီကုသိုလ်တွေမိမိတို့နောက်အပါယူလို့မရဘူးလားအေးဒါမိမိတို့ဒီမှာကုသိုလ်တွေကိုမိမိအပါယူလို့ရအဲ့ဒီကကြယဟန္တာဖြစ်တဲ့အခါကျတော့ဒီကပုထုဇဉ်ယဟန်တွေကဇောတိကမထေကိုသွားပြီးတော့ရှင်ဘုရားဇောတိကရှင်ဘုရားလူပုံလူလောကတုန်းကရှင်ဘုရားကလေတကယ့်ကိုရဏဘိမှန်ကြီးနဲ့နေလာခဲ့တယ် ရှင်ဘုရားအဲ့ဒီဗိမာန်ကြီးရောတတိယနေသေးလားရှင်ဘုရားရဲ့ဇနီးကလည်းပဲဒီတောင်ကျွန်းသူတောင်မဟုတ်ဘူးမြောက်ကျွန်းသူဆိုပါလားရှင်ဘုရားရဲ့ဇနီးကလည်းမင်းနဲ့တောင်မနေနိုင်ဘူးဗရမယအယောင်နဲ့ပဲနေလို့ရတယ်ဘာအပူနဲ့မှနေလို့မရဘူးအဲ့ဒီလောက်ချောအဲ့ဒီလောက်လှတဲ့ပုဂ္ဂိုလ်အရှင်ဘုရားတတိယနေလားမေးတာမေးတဲ့အခါကျတော့ဟိုကသောတိကမထေရအရှင်ဘုရားတဲ့တပည့်တော် ဒါတွေပေါ်မှာတပည့်တော်ကန့်ညင်မှုမရှိတော့ပါဘူးတဲ့တတိလည်းမရတော့ပါဘူးတဲ့ဟုတ်ပါမလားဟုတ်ပါရဲ့ဆိုတော့အဲ့ဒါနဲ့ယဟန်တော်ကြီးကမြတ်စွာဘုရားထံမှာတွားပြီးတော့စောက်တယ်ဒီဇောတိကမထေရကဒီလိုဒီလိုပြောတယ်ဗျာဟုတ်နိုင်သလားလို့ပြောတဲ့အခါကျတော့မှမြတ်စွာဘုရားကယောဒာယောဒာတဏံပဟံတဝနာအနာကာရောပပ္ပေသဗ္ဗေပရိသစီယောပုဂ္ဂလောခြင်းပုဂ္ဂိုလ်သည်ဣဒဤလောက၌ တဏံတက်မဲ့ချင်းဆိုတဲ့ຢာကတရားကိုဗဟံတဝနာပယ်စွန့်ပြီး၍ဒီသောတိကမထေဟာຢာကဒေါသမောဟဆိုတဲ့ကိလေသာတရားတွေကိုအခုဝိပဿနာဉာဏ်မဉဏ်နဲ့အားထုတ်ပြီးတော့အရဟတမေဉာဏ်နဲ့ကိုသူပယ်ပြီးပြီပယ်ပြီးပြီဆိုတော့ဒီပုံမှာတက်မဲ့မှုဆိုတာရှိပါဦးမလား ဒါကြောင့်ယောပုဂ္ဂလောခြင်းပုဂ္ဂိုလ်သည်ဤတံဤလောက၌တဏ္ဏတက်မဲ့ခြင်းတဏ္ဏကိုဗဟတဝံပယ်စွန်ပြီး၍အနာဂါရောအနာဂါရောလူဤဘောင်း၌အေးရမထောင်သည်ဖြစ်၍ပရိပစီယဟန်ပြု၍နေလေ၏တဏ္ဏကုန်ပြီးသောတဏ္ဏဘဝရှိသောတဏ္ဏဘဝပရိခိပရိခိနံတဏ္ဏကုန်ပြီးသောတဏ္ဏဘဝရှိသော တံပုဂ္ဂလံထိုပုဂ္ဂိုလ်ကိုအဟံငါဖရာသည်ဗျမနံမကောင်းမှုကို အပပြုပြီးတော်သူဟူ၍ဖြူမိကောင်းစွာမသွေဟောကြားတော်မူပါ၏ဣတိဣတုဘဂဝါတို့ဘုံတော်တခင်ဘုရားရှင်ကိုရောမြတ်ကြီးသည်ဟောစာကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တည်း မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကတသားတို့တဲ့ဟောဒီလူပေါင်းကနေအေယာတီထောင်နဲ့လူပေါင်းကနေပြီးတော့အေယာမထောင်ယဟန်ပေါင်းဝင်ရောက်ယဟန်ပြုတယ်တဲ့ယဟန်ပြုပြီးတော့ဘုန်းကြီးတို့ယောဂီများတဏှာတွေကင်းပြအောင်တဏှာရာဂတွေကင်းပြအောင်သူကျင့်ကြံပွားများအားထုတ်ပြီးတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်များဟာမကောင်းမှုကိုအပပြုပြီးတဲ့ပုဂ္ဂိုလ်လို့ခေါ်တယ်တဲ့မကောင်းမှုကိုပါဖြစ်တယ် အပပြုထားတဲ့မကောင်းမှုတွေလုံးဝပယ်တတ်ပြီလို့ဆိုတယ်။အဲ့ဒီမကောင်းမှုတွေကိုပယ်တတ်ထားတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်ဟာသူတော်ကောင်းပဲတဲ့။အဲ့ဒီပုဂ္ဂိုလ်ဟာမကောင်းမှုကိုအပြပြုပြီးတဲ့ပုဂ္ဂိုလ်ဖြစ်တယ်လို့မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကအဲ့ဒီလာပြီးတော့မင်းလျှောက်တဲ့ယဟန်တော်များကိုမြတ်စွာဘုရားဒီဒေသနာတော်ကိုဟောပါအဲ့လိုဟောတဲ့အခါကျတော့မှဟိုယဟန်တော်များကလေကုမြတ်စွာဘုရားဟောကြားတယ်တရားတော်ကိုနားကနားတယ် နာကနာပြီးတော့မိမိခန္ဓာမှာညံဆိုင်ပြီးတော့ပေါ်လာသမျှအာယုန်တိုင်းကိုမလွတ်အောင်သတိဥသိတဲ့စိတ်ကလေးနဲ့ရှုမှတ်ပွားများအားထုတ်တဲ့အခါကျတော့မြတ်စွာဘုရားဟောကြားတဲ့အဲ့ဒီဒေသနာတော်လေးဆုံးသွားရောအဲ့ဒီရဟန်းတော်များသောတပတိမညာကုညာဆက်ရောက်ပြီးတော့တောကြပန်တည်ကြတယ်။ဗာတည်ကြပါလိမ့်မယ်။ဒါကြောင့်ဒေသနာဝတ္တနိဒေသနာတော်ဤအဆုံး၌ဘဟုများစွာကုန်သောရဟန်းတော်တို့သည် သောတပတိပလာတိနိသောတပတိဖို့တို့သောဘာပုနေသူကောင်းစွာမသွေးတည်တော်မူကြပါပေတည်းကြည်မာရဆူကြပါ